ဒီနေ့သာသနာတော်နှစ်2564ခုကောဇာနှစ်1382ခု နတ်တော်လာဇန်8ရက်ဥပုံနေ့2020ခုနှစ်12လပိုင်း22ရက်အင်္ဂါနေ့ညချမ်းခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဓမ္မဒါနအလှူရှင်များနဲ့တကွလိုင်းမောကနေတရားနာယူကြီးညိုနေကြတဲ့ တရားဓမ္မပေါင်းသူတော်ကောင်းတို့တရားဓမ္မများနာယူကြည်ညိုကြမယ့်အချိန်ပေါ့နော်အတော်ဒီကနေ့ဓမ္မဒါနအလှရှင်များဖြစ်ကြတဲ့ဖခင်ကြီးဥခင်မောင်ထူးကွယ်လွန်ခြင်း16နှစ်ပြည့်အားရှိစွ၍တက္ကမကြီးဒေါ်ဘေဘီမိသားစုရန်ကင်းမြို့နယ်ရန်ကုန်မြို့တဲ့နောက်ဓမ္မဒါနလူရှင်တို့ကတက္ကကြီးဥကျော်ကျော်တက္ကမကြီးဒေါ်ဆန်းဆန်းလတာမောင်ဟိန်ထက် ပေါင်ကျော်ဖုံမြတ်သမီးမမေဖြိုးခိုင်ကျော်ဖြိုးဟိကျက်ဥရောင်းဝယ်ရေးနဲ့ဝေဟင်နန်းတော်မုံတိုက် အမှတ်20ရွှေစင်လန်းဝေဘာဂီအင်ယာမြောက်ဥက္ကလာရန်ကုန်မြို့တဲ့နော်ဓမ္မဒါနအလှရှင်တွေကလှူရှင်တဲ့လူတွေကနည်းနည်းများနေတော့နှစ်ဦးပေါင်းပေါင်းပြီးတော့ပေးနေရတယ်နောက်မှရှင်၄၅လလောက်စောင့်ရမယ့်အနေအထားမျိုးကို ရောက်နေတော့ဓမ္မဒါနအလှရှင်တွေလည်းပဲအလုံး ဩစိတ်ထဲမှာကြည်ကြည်သာသာနဲ့ပေါင်းပြီးတော့လှူကြတန်းကြတာကိုလည်းပဲဝမ်းမြောက်ဝမ်းသာရှိလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါတယ်เนาะအဲ့တော့ဒီကနေ့ပါတရားဟောမလဲလို့ဘုံဘုံတို့စဉ်းစားကြည့်တဲ့အခါမှာမင်္ဂလာတရားကိုဟောမယ်လို့အဲ့ဒါလိုလေးစိတ်ကူးရပါတယ် လိုင်းမော်ကနေဟောတဲ့တရားဆိုတော့တရားနာပိတကပြင်ဘက်မှာဟောတာလည်းပို့ပြီးတော့များနေဒါလည်းပဲတော်တော်လေးဝမ်းသာစရာအားရှိစရာကောင်းတဲ့အချက်ပေါ့နော်ဒါပေမဲ့တခုရှိတာကတရားကထက်လို့အဆင်မပြေဘူးပြင်ဘက်မှာဟောတဲ့တရားတရားဝဲတွေမှာဟောတယ်ဆိုတာကတရား၄၅၆ပုဒ်လောက်ဆိုလို့ရှိရင် တစ်လနှစ်လလောက်ဟောလို့ရတယ်နေရာမတူတဲ့အခါကျတော့ဒီနေ့အလုံးမှာဟောတယ်နောက်နေ့မြောက်ကလာမှာဟောတယ်ဒီတရားကိုထပ်ဟောလို့ရတယ်အခုကအဲ့လိုလုပ်လို့မရအဲ့တော့တရားကိုကိုပြောချင်တာလေးတွေလည်းပါအောင်တရနဲ့တရဆက်ဆက်မှုလည်းရှိအောင်ရေရှည်ကြည့်ပြီးတော့ဒါလည်းပဲတော်တော်ကောင်းတယ်လို့ဘုံဘွားတော်ထင်ပါတယ်ဘာဖြစ်လို့ဆိုတော့ အသေးစိတ်စိစိဆက်ဆက်ကြဲကြဲပြန့်ပြန့်ပြောခွင့်ရတယ်အဲ့ဒါအလွန်ကောင်းတဲ့မှတ်တမ်းလေးတွေကြံပဲပေါ့နော်တန်ဖိုးထားကြတဲ့မျက်နှိုးကြတဲ့ပုံကိုယ်တွေအတွက်ဒါအလွန်တန်ဖိုးရှိတဲ့မှတ်တမ်းလေးတွေဖြစ်မယ်ပေါ့တော့ဒီမင်္ဂလာတရားတော်ကိုဘုံဘုံတို့လွန်ခဲ့တဲ့၄၅6နှစ်လောက်က6နှစ်ကျော်ကျော်လောက်ကတခါဟောပူပြီးသားအဲ့ဒီတုန်းက10ညတောင်ဟောတယ် 38ပြမင်္ဂလာကိုမြတ်စွာဘုရားကဂါထာ10ပုဒ်ဖြင့်ဟောထားတာအဲ့ဒါဂါထာတစ်ပုဒ်ကိုတင်ညအဲ့ဒါဘုန်းဘုန်းတို့ဂါထာတစ်ပုဒ်ကိုတင်ညဆိုတော့အဆင်ပြေလားရအခုယူလိုက်ပြီလားဂါထာတစ်ပုဒ်တင်ညဆိုတော့မင်္ဂလာတရားကတချို့ဂါထာတွေက မင်္ဂလာ3မျိုး4မျိုး5မျိုးထိပါတာလည်းရှိတယ် တော့တညာတည်းနဲ့မင်္ဂလာ၄ပါး၅ပါးပြောရတာတွေလည်းရှိတယ်တော့ပြန်ပြီးတော့နားထောင်ကြည့်တဲ့အခါမှာကိုပြောချင်တာလေးတွေတချို့ဟာလေးတွေမပြောလဲရဘူးတညာတည်းနဲ့မင်္ဂလာ၃၄ပါးဟောရတဲ့အခါကျတော့ပြောရတာအားမရတာလည်းရှိတယ်ပေါ့နော်နောက်တစ်ခုကအဲ့ဒီတုန်းကမင်္ဂလာတရား၁၀ပုဒ်မှာ တချို့နေရာတွေမှာဟောတဲ့တရားလေးတွေကအတန်ကတိတ်ပြီးတော့အည်သွေးရမကောင်းဟုတ်လားအဲ့တော့အခုပြန်ပြီးတော့ပြည့်ပြည့်စုံစုံလေးလဲပို့ပြီးတော့ဖြစ်အောင်ဟိုတုန်းကမြင်တဲ့အမြင်နဲ့အခုမြင်တဲ့အမြင်ဟာနည်းနည်းတော့လည်းပဲပြောင်းလဲမှုကလည်းရှိအောင်ပါပဲလေဒါကြောင့်ဒီမင်္ဂလာတရားဆိုတာကအလွန်အရေးပါတဲ့တရားဒေသနာတစ်ပုဒ်ဖြစ်တဲ့အတွက်ကြောင့်ဒီမင်္ဂလာတရားကိုခု ငကိုတုံးကလည်းပို့ပြီးတော့အသေးစိတ်ပြီးတော့ငကိုတုံးကလည်းပို့ပြီးတော့ကြည်ကြပြတ်ပြတ်ဟောကြည့်မယ်လို့စဉ်းစားမိတယ်ပေါ့အ ਨੇ ဆုံးည20လောက်တော့ဟောပြလိမ့်မယ်လို့ထင်တယ်မကမကမယ်သာပေါ့နော်တညကိုဘယ်နှပါသွားမလဲဆိုတာတော့မသိနိုင်ဘူးပေါ့ဒီနေ့ညကတော့တပါးလောက်ပဲပြီးမယ်လို့ထင်တယ်မင်္ဂလာလည်းတရားနဲ့တပါးနဲ့တပါးကလည်းပဲဟိုဒီတရားလေးကပို့ပြီးတော့ကြည်ကြပြန့်ပြန့်ပြောစရာကောင်းလိုက်တာ ဒီတရားကြတော့လောက်ကြီးကြည်ကြည်ပြန့်ပြန့်ပြောစရာတိတ်မရှိဘူးဆိုတာလည်းရှိသေးတာ哦ဒါကြောင့်တညာတစ်ပါးဆိုရင်တော့38ညာတညာတစ်ပါးလည်းမဟုတ်ဘူးတချို့ညတွေတော့နှစ်ပါးသုံးပါးလည်းဖြစ်ကောင်းဖြစ်သွားမယ်ပေါ့နော်ဒါကြောင့်ဒီကနေ့ညကစပြီးတော့ဒါမင်္ဂလာတရားတော်အပိုင်း1ပေါ့ဟုတ်လားမင်္ဂလာတရားတော်ဆိုတာပြောရလို့ရှိရင်အပြည့်စုံဆုံးဒေသနာတော်ကြီးလူဘဝမှာ အစအနေအဆုံးထိသူ့နေရာနဲ့သူအဝင်ခွင်ကြဖြစ်နေတဲ့လိုင်းနာစရာကောင်းတဲ့ပြည့်ပြည့်စုံတဲ့ဒေသနာပေါ့နော်ကလေးဘွားတွေကစပြီးတော့အရွယ်တိုင်းအရွယ်တိုင်းမှာသူ့နေရာနဲ့သူမင်္ဂလာစဟောလိုက်တဲ့အနေအထားလေးကဘယ်အရွယ်လေးအတွက်ပြီးရင်ဘယ်အရွယ်နောက်ဟောဆွေးကြပါစို့၄၅၆နှစ်အရွယ်လေး အဲ့ဒီအရွယ်လေးကနေနောက်ကြီးလာတယ်ပညာသင်တယ်နောက်အိမ်အောင်ကြတယ်နောက်လူလက်ပိုင်းနောက်လူကြီးပိုင်းဟောနောက်လူအိုးဟုတ်လားအဲ तू ကလည်းဒီလိုလေးပဲ तू ကလည်းအစဘယ်ရွယ်လေးကဘယ်လိုမင်္ဂလာလေးနဲ့မြတ်စွာဘုရားဟောထားလေးကကြီးစင်ငယ်လိုက်ကလေးတိုင်းလေးလိုလည်းပဲခံစားလို့ရတယ်ပထမအဦးဆုံးစဟောတဲ့မင်္ဂလာလေးကလူငယ်လေးတွေအတွက်စပြီးတော့ तू ကလာတာအဲ့ဒါလိုလေးပေါ့ဒါလည်းလူကြီးနဲ့မဆိုင်ဘူးလို့ဆိုလိုတာတော့လည်းမဟုတ်ဘူး စိတ်ဝင်စားတဲ့အကောင်ဒေသနာတော်ရဲ့နည်းနည်းမှုပေါ့နော်အဲ့ဒါဒီမင်္ဂလာတရားတော်ဆိုတာကဘုံဘုံတို့မြန်မာနိုင်ငံမှာဒါရှေ့ခေတ်ကဆိုလို့ရှိရင်လူဘဝကိုမင်္ဂလာတုံနဲ့ပနဲ့ချပေးတယ်လို့တောင်ဘုံဘုံကပြောကြတယ်ဟုတ်လားလူဘဝစလိုက်ပါပြီဆိုတဲ့အစဖေးတွေမေးတွေကဟုတ်လားလူကြီးသူမတွေကပတ်ဝန်းကျင်ကဒီလူဘဝတွေရောက်လာတဲ့ကလေးလေးကိုဘာနဲ့စပြီးတော့သူ့ဘဝမှာ နော်ပနဲ့ချပေးလိုက်လဲလို့မေမင်္ဂလာတရားနဲ့ပနဲ့ချပေးတာပနဲ့ချတယ်ဆိုတဲ့စကားလေးကနော်လက်သမားတွေအင်ဂျင်နီယာတွေမှသိနော်အိမ်တလုံးစောက်တော့မယ်ဆိုရင်ဟုတ်လားပထမပုံစံဆွဲရတာပေါ့နော်ဘယ်နှပေဘယ်နှပေပတ်လဲဟုတ်လားအဲ့လိုမျိုးစပြီးတော့ယာထားလိုက်တာကိုဘာခေါ်တော့ပနဲ့ချရတယ်လို့ခေါ်တာအဲ့လိုပဲရှေ့ခေတ်ကမြမလူအရင်ကြီးမှုအဖွဲ့အစည်းမှာ ဒီမင်္ဂလာတရားနဲ့ပဲဘဝကိုပနဲ့ချခဲ့ကြတာဟုတ်လားဒါကြောင့်မို့လို့အာယိခါဝေသင်ပြီးတော့စာဖတ်တဲ့အောင်သင်မုန်းကြီးသင်ပြီးစာဖတ်တဲ့ပြီးဆိုတဲ့အစားသင်မုန်းကြီးပြီးတာနဲ့ဘာကိုယင်သင်ပေးတာတော့မင်္ဂလာတုတ်ကိုယင်သင်ပေးတာဟုတ်လားအခုတော့အဲ့ဒါတွေကလွန်းเสียနေရလွန်းเสียအနေအထားမျိုးလေးလောက်ပဲကြံတော့တယ်လို့မျိုးဖြစ်နေတယ်ဟုတ်လားအဲဒါကြောင့်အလွန်ပြည့်စုံတဲ့လူဘဝမှာအစအနေအဆုံးထိအောင်နော်သူ့ဟာနဲ့သူအကန့်လိုက်အကန့်လိုက် နော်ရှုတော်မျိုးစုံကနေပြီးတော့နော်မြင်လို့မဆုံးနဲ့သိလို့မဆုံးနဲ့အလွန်လေးနဲ့တဲ့ကျေပြန့်တဲ့ဒေသနာတော်ကြီးဒါဘုံဘုံတို့ပြည်ပြည်စုံအောင်ဘလို့မှမဟောနိုင်ပါဘူးအခုပြောမှလည်းပဲကိုယ့်ရဲ့အစွမ်းနဲ့ပြောနိုင်တာတကယ်တမ်းကဘာမှမရှိပါဘူးနော်ဆရာဘုရားကြီးများရေးခဲ့တဲ့စာတွေကိုပဲကြည့်ပြီးတော့ပြောရတာပြောရရင်ကိုယ့်အဆင့်ကစာဖတ်ပြတဲ့အဆင့်လောက်ပဲရှိတာပေါ့နော် အဲ့တော့ဘယ်ဆရာတော်ကြီးရဲ့စာအုပ်ကိုအဓိကထားပြီးတော့ဘုံဘုံတို့ပြောပြမလဲဆိုရင်တော့တပြေကံဆိုတော်ဘုရားကြီးရဲ့ပေကြီးနေတ္တယသစ်ဆိုတာနော်ပေကြီး၁၇တုပ်ကို အတိဘယ်နဲ့တကွအနဲ့မြန်မာပြန်ထားတာပေါ့နော်အဲ့ဒီဆိုတော်ဘုရားကြီးရဲ့ဒီမင်္ဂလာတုပ်အဖွင့်ကိုကြည့်ပြီးတော့ပဲအဓိကထားပြီးတော့ပဲဟောမယ်ပေါ့နော်အဲ့တော့ဒီနေ့စပြီးတော့ပြောမယ်ဆိုတော့မင်္ဂလာတရား တပါးတော့ဒါဘုံဘုံတို့ပြီးအောင်ပြောရမယ်ပေါ့ဟုတ်လားဏိဒန်းနဲ့နဲ့ကြားသွားမှလဲစိုးရသေးเนาะခုတောင်10မိနစ်ရှိသွားပြီအဲ့တော့မင်္ဂလာတုတ်ကိုဘယ်ကနေစကြတော့เนาะလူတွေဘယ်ကနေရထားကြတော့ယမင်္ဂလံဒေါရတာဟိစိန်တေယင်သူတရေဝကာသုထာဏနာတိကိသံတိအထတိန်သင်္ဆမင်္ဂလံဒေတိတံဒေဝဒေဝေနတပ္ပဘာပဝိနာတနံတပ္ပလောကဟိတထာယမင်္ဂလံတံပနာမဟိတဲ့ ဂါထာလေးနှစ်ပုဒ်ကစဒါကဘုရားဟောဒေသနာမဟုတ်သေးဘူးဒါအမွန်းလို့ခေါ်တယ်အမွန်းဆိုတာကချီးမွမ်းတာကနေပြီးတော့ဆင့်သက်လာတဲ့တကားမျိုးပေါ့နော်အခုဒီမင်္ဂလာတုတ်ဒေသနာကိုတို့ရွတ်ကြတော့မယ်ဒီမင်္ဂလာတုတ်ကဘလို့ကောင်းတာဆိုတာလေးကိုချီးမွမ်းကလေးနဲ့အရင်စပြီးတော့တို့ရွတ်ကြစို့လို့တိုက်တွန်းနှိုးဆော်လိုက်တဲ့ဂါထာလေးနှစ်ပုဒ်ပေါ့နော်ဟေးသူတော်ကောင်းတို့ တတိဝကနတ်နဲ့တဝါသောလူတို့သည်ယံမင်္ဂလာအကျင့်မင်္ဂလာကိုဒေါရတဟိ12နှစ်တိုင်အောင်စိန်တည်သူကြံတွေးကြကုန်မည်သုထာဏချမ်းသာခြင်း၏အကြောင်းကောင်းမြတ်သောတံမင်္ဂလာထိုမင်္ဂလာကိုနာတိကိစ္ဆန္တိမသိနိုင်ကြလေကုန်သူတော်ကောင်းတို့တဲ့ဟောဒီမင်္ဂလာတရားကိုနတ်တကွာနတ်နဲ့တကွာသောလူတွေဟာမင်္ဂလာတရားဆိုတာဘာလဲဆိုတာကိုသိဖို့အတွက်သူတို့ကြံစီခဲ့ကြတာစဉ်းစားခဲ့ကြတာ၁၂နှစ်တောင်ကြာတယ်တဲ့ဒေါရတဆိုတာ၁၂နှစ်ကိုပြောတာဟုတ်လား အဲ့လိုကြံစီကြပြီမလို့သူတို့ဟာချမ်းသာခြင်းရဲ့အကြောင်းကောင်းမြတ်တဲ့ဒီမင်္ဂလာတရားတွေကိုသူတို့ဉာဏ်နဲ့မှတ်မှတ်ကန်ကန်မသိနိုင်ကြမမြင်နိုင်ကြဘူးတဲ့ဒေဝဒေဝေနာနတ်တို့ထက်နတ်အမျက်ဆုံးဖြစ်သောဘုရားရှင်သည်တပ္ပပါပဝိနာသနာအလုံးစုံသော မကောင်းမှုတို့ကိုပယ်ဖျောက်တတ်သောအထတိန်တင်္စ38ပါးလည်းဖြစ်သောယံမင်္ဂလာအကျင့်မင်္ဂလာတရားတော်ကိုတပ္ပလောကဟိတထာယအလုံးစုံသောတတ္တဝါပေါင်းတို့၏အကျိုးစီးပွားလွန်ကဒေတိတံဟောတော်မူအပ်ပြီး တံမင်္ဂလာထို38ပြာမင်္ဂလာတရားတော်ကိုမယံငါတို့သည်ဗနာမရွတ်ကြကုန်စို့တဲ့ဘာမှနားမလဲကြမရှိဘူးနော်ဟုတ်လားရသော်ဘုရားဟောထားတဲ့ဒီမင်္ဂလာတရားဆိုတာဒီပရိအမှုန်းထဲမှာဘလို့ချီးကျူးထားတော့တပ္ပပါပဝိနာတနံအလုံးစုံသောမကောင်းမှုတို့ကိုပယ်ဖြောက်တတ်သောတဲ့ဟုတ်လားတပ္ပလောကဟိတထာယတဲ့အလုံးစုံသောတတ္တဝအပေါင်းတို့၏အကျိုးအစီးပွားအလို့ငါ တတ္တဝါအားလုံးအတွက်ကောင်းကျိုးနဲ့ချမ်းသာကိုဖြစ်ထွန်းစေတဲ့တရားတတ္တဝါအားလုံးတို့ရဲ့မကောင်းတာတွေကိုဆင်းရဲတာတွေကိုပယ်ရှားပေးမဲ့တရားနှစ်ချက်ပဲနော်မကောင်းတာတွေကိုဖယ်ရှားနိုင်တဲ့ကောင်းတာတွေကို ဖြစ်ပွားစေနိုင်တဲ့မင်္ဂလာတရားဟုတ်လားအဲ့ဒီမင်္ဂလာတရားကိုတို့ရုပ်ကြစို့လို့ဒါပထမဂါထာနှစ်ပုဒ်နဲ့ပေးမှုန်းလိုက်တာပေါ့စပြီဘယ်ကနေစမလို့ ဧဝံမေတုတံဧကံတမယံဘဂဝါတာဝိထိယံဝိဟရတိဇေတဝန္တိအနာထပိဋိကတအာရမေရနော်အထာခောအညတတာဒေဝတာအဘိကန္တာယရတ္တိယအဘိကန္တဝန္တံကိယောလကပ္ပံဇေတဝန္တဩဘာတိတဝါယေနဘဂဝတိနုပသင်္ကမေဥပသင်္ကမိတဝါဘဂဝန္တံပိဝတိတဝါဧကမန္တံအထာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိတဲ့ဒါလည်းပဲမြတ်စွာဘုရားဟောထားတာမဟုတ်သေးဘူး ဒီမင်္ဂလာတရားတော်ကိုနော်တန်ခါနာတင်ကြတဲ့အခါမှာရှင်အနန္ဒမထေရမြတ်ကြီးကနော်ဒီမင်္ဂလာတရားဖြစ်ပေါ်လာခြင်းရဲ့အကြောင်းတမိုင်းကြောင်းလေးကိုအချင်းချုပ်ရှင်မကတ္တဗမထေရမြတ်ကြီးကိုပြောပြတဲ့စကားအေဝံမေတုတံနော်အေဝံမေတုတံဆိုပါတော့အကျွန်တို့ဒီတိုင်းကြားခဲ့ပါတယ်မြတ်စွာဘုရားရဲ့ထံမောက်ကနေပြီးတော့အခုကျွန်ုပ်ရွတ်ဆိုမဲ့အတိုင်းတရားစကားတွေကို ကြားနာမှတ်သားခဲ့ရပါတယ်လို့အဓိပ္ပာယ်ရဧဝံမေတုတံဆိုနော်ဗန္ဒီကတ္တဗအရှင်မာကတ္တဗဗျာမေတပြည့်တော်သည်ဧဝံဤသို့တုတံနာဂမှတ်သားကြားခဲ့ရပါ၏ဧကံတပါသောတမယံခါ၌ဘဂဝါမြတ်စွာဘုရားသည်တာဝတိယံတာဝတိနေပြည်တော်၌အနာထပိဏိကတ္တအနာတပိန်တတိဤဇေတဝနေဇေတဝမြည်သောအာရမေကျောင်းတိုက်၌ဝိဟရတိတရင်သုံးတော်မူပါ၏အထာခောထိုသို့တရင်သုံးတော်မူစဉ်အခါ၌အညတ္တရာအမျိုးအမည်မထင်ရှားသော ဒေဝတာနတ်သားတယောက်သည်အဘိက္ခန္ဓာယညင်ဥယံကုံလွန်ခဲ့ပြီးသောရတ္တိယတန်းကောင်ယအချိန်၌အဘိက္ခန္ဓဝန္ဒအလွန်နှစ်သက်ဖွယ်အစင်းရှိသည်ဖြစ်၍ကေဝလကပ္ပပတ်ဝန်းကျင်အကုန်အလုံးစုံသောဇေတဝန္ဒဇေတဝန်ကျောင်းတိုက်ကိုဩဘာတိတဝါကိုရောင်ဖြင့်ထွန်းပြောင်ထိန်လင်းစေ၍ရေနအကျင်ရ၌ဘဂဝါမြတ်စွာဘုရားသည်အထီရှိတေနထိုဘုရားရှင်ရှိရာရသို့ဥပသင်္ကမိချဉ်ကပ်ခဲ့ပါပြီ။ ဥပသင်္ကမိတ်တော်ဟာချင်းကပ်ပြီး၍ဘဂဝန္တမြတ်စွာဘုရားကိုဘိဝဒစ်တော်ဟာအလွန်ယုသေးစွာရှိခိုးပြီး၍ဧကမန္တန်တင့်တင့်လျောက်ပတ်သောအရက်၌အထာတိရက်နေပါပြီဧကမန္တန်တင့်တင့်လျောက်ပတ်သောအရက်၌ထိတာခေါ်ရက်နေသောတာတေဝတာထိုနတ်သားသည်ဘဂဝန္တမြတ်စွာဘုရားကိုဂါထာယဂါထာဖြင့်ဣဇဘာတိမေးလျှောက်ထားခဲ့ပါပြီတဲ့အတိပယ်လေးကတိတိချာချာလေးနားထောင်လိုက်မယ်ဆိုရင်ဘာမှနားမလဲစရာမရှိဘူးเนาะ။ဘာပြောတာတော့ အိဗေကရှင်မကတ္တဗဖရာတဲ့တခါတုန်းကနတ်သားတစ်ပါးဟာညတန်းကောင်ရန်ချင်းရသော်ဘုရားရှိရာဇေတုံကြောင်းလိုက်ကိုတကြောင်လုံးကိုထိန်လင်းတော့သူ့ရဲ့နတ်တို့ရဲ့တကိုးအလင်းရောင်နဲ့နော်ဖန်တီးပြီးတော့မြတ်စွာဘုရားကြီးကိုချင်းကပ်မြတ်စွာဘုရားကြီးရောက်တော့သူမတ်တရက်ပြီးတော့မြတ်စွာဘုရားကိုမေးရတာဂါထာလေးတစ်ပုဒ်နဲ့သူမေးမှာအဲ့ဒီနတ်သားဘယ်ရောက်လာတာတော့ နော်တရားမင်းကစေလွတ်လို့ရောက်လာတာတရားမင်းကဘာလို့စေလွတ်တာတော့နော်မင်္ဂလာတရားဆိုတာဘာကိုပြောတာလဲဆိုတဲ့ပြဿနာကသူတို့တာဝရိန္ဒာနတ်ပြည်ထိရောက်လာလို့ဟုတ်လားဒီမင်္ဂလာတရားကိုမဟောခင်တုန်းကမင်္ဂလာတရားဆိုတာဘာတဲ့မင်္ဂလာဆိုတာဘာတဲ့ဆိုတော့မင်္ဂလာနဲ့ပတ်သက်ပြီးတော့နော်လူပြောသူပြောဟိုလူကပြောဒီလူကပြောကိုကြိုက်တယ်လို့ပြောနေကြတယ်ကောလာဟလတွေကလောကမှာလွင့်နေတယ်လူတွေကညင်းညတယ်ခုံညတယ် အဲ့တော့လူတွေတွေနေမဟုတ်ဘူးနတ်ပြည်ထိအဲ့ဒီပြဿနာရောက်တယ်အကြမ်းအဖြစ်လူတွေအဲ့ဒီတုန်းကပြောဆိုနေကြတဲ့မင်္ဂလာဆိုတာနော်ကိုထင်ရထင်ရပြောနေကြတဲ့အတိပယ်တွေနဲ့ဟုတ်လားအကြမ်းအဖြစ်မင်္ဂလာ၃မျိုးလို့နားလည်ရမယ်ဒါသူတို့လွယ်မားစွာ ပြောဆိုနေကြတဲ့မင်္ဂလာတွေပေါ့နော်အဲ့ဒါကဘာလဲဆိုတော့ဒါကောင်းတဲ့ကိုနည်းနည်းလေးမှတ်ရမယ်ဒီဥစ္စာကြတော့ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုဒ္ဒမင်္ဂလာဒိဋ္ဌဆိုတာမြင်တာကိုပြောတာ တုဒ္ဒဆိုတာကြားတာကိုပြောတာမုဒ္ဒဆိုတာအနံ့ရတာစားတောက်တာတွေ့ထိတာသုံးခုပေါင်းပြီးတော့ပြောတာအနံ့ကလည်းပဲနှာခေါင်းထဲကိုရောက်မှကဏ္ဍပတာရနဲ့ထိမှအနံ့ကိုသိတာအဲ့လိုပဲအရာသာလည်းပဲရတ္တယုံနဲ့ရှာနဲ့ထိမှသိတာဖုဒ္ဓဘာလည်းပဲကာယပတာရနဲ့ထိမှသိတာတွေ့ထိမှသိနိုင်တဲ့အရာမလို့သူ့ကိုမုဒ္ဒဆိုတာထဲမှာပေါင်းလိုက်တာအဲ့လိုမျိုးတော့ဒိဋ္ဌာတုဒ္ဒမုဒ္ဒမြင်တာကြားတာတွေ့ထိတာဟုတ်လား မင်္ဂလာသုံးမျိုးကအကျဉ်းမြတ်တာပဲဒီသုံးမျိုးကိုအခြေခံထားတာဆိုကြပါစို့မနဲ့လင်းလာတယ်ဟာမင်္ဂလာရှိတာလေးကောင်းတဲ့အစင်လေးလှတာပတာလေးမြင်ရတယ်အမလေးမင်္ဂလာရှိလိုက်တာဟာရုပ်ဆိုးဆိုးကြီးမြင်ရတယ်ကြက်သေးမင်္ဂလာမရှိတာကြီးမြင်ရတယ်ဆိုတာပါမင်္ဂလာမရှိဘူးမြင်တာနဲ့ပတ်သက်ပြီးတော့အမျိုးမျိုးကြိုက်တဲ့လောက်ချဲ့ထွင်ပြီးတော့စဉ်းစားပြောနေကြတာပဲဟုတ်လားနောက်ကြားတယ်ဆိုကြဆိုမနဲ့ခင်းကြီးတာတယ်ဟာဘာဖြစ်တယ်ဘလို့တန်တွေကြားလိုက်တယ်အမလေးငှက်ဆိုးထိုးတာမင်္ဂလာမရှိဘူး ဒါအတန်ကိုဆွဲပြီးတော့ပြောနေကြတာလေဟုတ်လားအဲ့လိုပဲဗာလေးများစားလိုက်ရတယ်ဟာမင်္ဂလာရှိလိုက်တာစားလိုက်ရတာဘလို့အနံလေးရတယ်ကောင်းလိုက်တာနော်အဓိကဗာလေးပေါ်အခြေခံပြီးတော့မင်္ဂလာကိုတတ်မှတ်နေကြတာလေမြင်တာကြားတာတွေးထိတာပေါ်မှာအခြေခံပြီးတော့မင်္ဂလာကိုကိုနားလေတယ်လို့ကိုထင်တယ်လို့ပြောနေကြတာကိုထင်တာကိုတော့အမှန်ပေါ့ကိုထင်တာမှန်ပြီဆိုရင်ဗာလေသူများထင်တာသူများပြောတာမှားပေါ့အဲ့ကြောင့်ညင်းညပေါ့ဒါပဲလေလောကရဲ့သဘာဝဟုတ်လား ညင်ညခုံညမင်္ဂလာဆိုတာပါလူတက်ကြီးလှုပ်ပြီးတော့ပြောတဲ့လူတွေလည်းအများကြီးရှိမယ်ပေါ့ဟုတ်လားဒါပေမဲ့သူတို့ဘာတွေပဲပြောပြောသူတို့သတ်မှတ်နေတဲ့မင်္ဂလာဆိုတာကဘယ်ထဲမှာပဲကျုံးဝင်နေတော့ဒီသုံးမျိုးထဲမှာပဲအကျုံးဝင်နေတယ်အဲ့ဒါအဲ့ဒီပြဿနာလူလောကနေမကဘူးနတ်ပြည်ထိရောက်တယ်တဲ့လူတို့ရဲ့နော်အချိန်နဲ့တက်တန်းနဲ့ပြောမှဆိုရင်7နှစ်တောင်ကြာတယ်လို့ဆိုတယ်ဘယ်သူမှအဲ့ဒါတိတိကျကျလည်းပဲသတ်မှတ်ပြီးတော့မပြနိုင်ဘူးဘယ်သူမှလည်းပဲအဲ့ဒါကိုအထိပ္ပယ်ရှိရှိသဘာဝကျကျနော် ပြည့်ညက်မပေးနိုင်ဘူးမှတ်ချက်မပေးနိုင်ဘူးပေါ့နော်မှတ်ချက်ချမပေးနိုင်ဘူးဒါမှမင်္ဂလာပါလို့မလုံးနိုင်အဲ့ဒါနဲ့အဲ့ဒီပြဿနာနဲ့ဒီထီရောက်တော့မှတရားမင်းကအဲ့ဒီနတ်သားတစ်ပါးကိုမြတ်စွာဘုရားကြီးကိုရှေ့လွတ်ပြီးတော့မေးလျှောက်ခိုင်းလို့အဲ့ဒီနတ်သားကမြတ်စွာဘုရားကြီးကိုရောက်လာပြီးတော့မေးတာအဲ့ဒါလေးကိုရှင်အနန္ဒာက အစချီပြီးတော့ရှင်မကတ္တပကိုပြောပြတာအေဝံမေတုတံဆိုတာဟုတ်လားကာထာယဧဇဘာတိ ဂါထာဖြင့်မေးလျှောက်တယ်တဲ့ဘလို့မေးလျှောက်တော့ဟောအခုမေးလျှောက်မှဟာလည်းပဲမြတ်စွာဘုရားဟောတာမဟုတ်သေးဘူးနှစ်သားမေးတဲ့ဂါထာဘဟုဒေဝမနုဿာသမင်္ဂလာနိအစိန်တယောအာကင်ခမာနာသုဋ္ဌာနံပြုဟိမင်္ဂလာမုဒ္ဓမံလူတိုင်းရရနော်အတိပ္ပယ်ပါတော့ဗန္ဒီမြတ်စွာဘုရားသုဋ္ဌာနံခုဘဝနောင်ခါချမ်းသာသည် အဖြစ်သို့အာကင်ခမာနာလိုလားတောင့်တကြကုန်သောဘဟုများစွာကုန်သောဒေဝါစနတ်မြမာတို့သည်၎င်း မနုဿာစလူတို့သည်၎င်းမင်္ဂလာနေ့ကြီးပွားချမ်းသာကြောင်းမင်္ဂလာတို့ကိုအစိန်တယုံကြံတွေးစဉ်းစားခဲ့ကြပါကုန်မည်တွန်ရှင်တော်မြတ်ဖုရားသည်ဥတ္တမကောင်းမြတ်လှစွာသော မင်္ဂလာမင်္ဂလာတရားကိုပြုဟိဟောကြားတော်မူပါဖုရားတဲ့ရသော်ဖုရားတဲ့လူတွေရောနတ်တွေရောနော်များစွာသောဒီတတ္တဝါတွေဟာနော်ကြီးပွားကြောင်းချမ်းသာကြောင်းဖြစ်တဲ့မင်္ဂလာတရားအဲ့ဒါကိုသူအတိပ္ပယ်ဘယ်လိုလေးဖွင့်တော့တွဋ္ဌာနံ သုဌာဏဆိုတာအခုရောနောင်ရော ချမ်းသာသည်ဤအဖြစ်အခုလည်းပဲချမ်းသာမယ်နောင်မှလည်းပဲချမ်းသာမယ်ချမ်းသာကြောင်တရားပေါ့နော်အဲမင်္ဂလာတရားကိုဒါသူနားလေသလိုလေးပြောတာအဲ့ဒီမင်္ဂလာတရားကိုကြံစီစဉ်းစားခဲ့ကြတယ်ဒါပေမဲ့အဖြေသိလားမသိဘူးအဲ့ဒီမင်္ဂလာတရားကိုခုမြတ်စွာဘုရားဟောပါလို့မြတ်စွာဘုရားကိုတောင်းပန်လို့အဲ့ဒီမှာမြတ်စွာဘုရားဘယ်ကနေစပြီးတော့ဟောမလို့အသေဝနာစဘာလာနံပန္တိတာနိစသေဝနာ ပူဇာစပူဇာနေရတဲ့ဧတမင်္ဂလမုဒ္ဓမဒါမြတ်စွာဘုရားပထမဆုံးစပြီးတော့ဟောတဲ့ကာထာပါနော်မင်္ဂလာတရား38ပါးမြတ်စွာဘုရားဟောမယ့်အထက်ကဒါပထမဦးဆုံးမင်္ဂလာ3ပါးပေါ့ပထမဦးဆုံးဟောပြီဆိုရင်တော့ဒါအရေးအပါဆုံးကိုရှည်တန်းတင်ထားတယ်လို့လည်းပဲရည်ဘူးရအဖြစ်နားလည်နိုင်တယ်ပေါ့အဲ့လိုပြောလို့နောက်ပြောတဲ့မင်္ဂလာတွေကအရေးမပါဘူးလို့ဆိုလိုတာတော့မဟုတ်ဘူးเนาะစကားရဲ့အတိပ္ပယ်လေးကို ဆိုလိုရက်လေးကိုနည်းနည်းလေးတော့တက်တက်ကွဲကွဲနားလည်ဖို့လိုမယ်ဟုတ်လားအေးတော့ဒါကလူဘဝကြီးစပြီဆိုတဲ့ကခုနကတော့ဘုံဘုံပြောခဲ့တယ်လေမင်္ဂလာတရားဆိုတာဘဝစာတွေကစာဘဝဆုံးသည့်အထိသူ့အရွယ်လေးနဲ့သူ့အရှင်လေးနဲ့အကန့်အကန့်ဒီရှုထောင့်တွေကကြည့်ရင်လည်းပဲသူကစိတ်ဝင်စားတဲ့အလွန်ကောင်းတယ်နော်မင်္ဂလာ38ဖြာအလေလောက်မှာလူဘဝလည်းအလေလောက်မှာရောက်နေတဲ့အနေအထားမျိုးနဲ့အံဝင်ကုန်ကြသွားကြနေတာမိဘဖြစ်မဲ့အရွယ်ရောက်ရင်မိဘဝတ္တရားလာလိမ့်မယ်အဲ့ဒီမှာ ဟုတ်လားသားသမီးဖြစ်တဲ့အရွယ်တုန်းကသားသမီးဝတ္တရားပညာသင်ရမယ့်အနေအထားအရွယ်တုန်းအရွယ်ဆိုရင်ပညာသင်ရမယ့်မင်္ဂလာလာလိမ့်မယ်အသက်ကြီးလာတဲ့လောကဓာတ်တွေကိုခန္ဓာရင်ရှိအောင်ဘလို့လုပ်မယ်ဟာအကုန်လုံးသူ့အစီနဲ့ဒါမြတ်စွာဘုရားမှုလို့သာဒီဥစ္စာကိုအစီအစဉ်ကြတကယ်တမ်းဟောနိုင်တာဟုတ်လားဒါကြောင့်ဒီမင်္ဂလာတုတ်တရားဒေသနာတစ်ခုကိုသာလင်းနော်ကျွမ်းကျွမ်းကျင်ကျင်နော်တကယ်ကိုပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နားလည်ထားမယ်ဆိုရင်ဒါအလွန်မင်းကိုပဲတရားဓမ္မနဲ့ပတ်သက်ပြီးတော့ပြည်စုံတဲ့လူတယောက်လို့ဆိုနိုင်မယ်လို့ဘုံဘုံထင်တယ် ဟုတ်လားဒါကြောင့်တည်တည်ချာချာလေးအသေးစိတ်ပြီးတော့ပြောမယ်ဘယ်နှညာပြောပြမလဲဘယ်နှညာအထိပြောပြမလဲတော့မသိဘူးပေါ့နော်အဲဒီနေ့တော့တပားတော့ပြည်တံကောင်းရဲ့လို့တော့အောက်မေ့ထားတယ်ဟုတ်လားအဲ့ဒါပထမဆုံးမင်္ဂလာ၃ပါးအတေဝနာစပါဠာနံပန္တိတာနိစတေဝနာပူဇာစပူဇနေရနံဧတမင်္ဂလာမုဒ္ဓမဒါလေးတွေရုပ်ပသစ္စာဆိုလို့ရတယ်ဒါဟာမင်္ဂလာတရားဆိုတာတကယ်မှန်တယ်အဲ့တော့ဒီ ဒေသနာလေးကိုအရင်ဘုံဘုံအ ਨੇ အဓိပ္ပာယ်လေးပြန်ကြည့်မယ်နော်ဒေဝဗုဒ္ဓနတ်သားတဲ့ဘာလာနံလူမိုက်တို့ကိုရာအတေဝနာစအကျင်မပေါင်းသင်းမမိဝဲခြင်းသည်၎င်းဘာလပန္နိတာနံပညာရှိသူတော်ကောင်းတို့ကိုရာတေဝနာစအကျင်ပေါင်းသင်းမိဝဲခြင်းသည်၎င်းပူဇနေရနံပူဇော်တိုက်သောသူတို့ကိုရာပူဇာစအကျင်ပူဇော်ခြင်းသည်၎င်းအထိရှိအေးတံဤတရားသုံးပါးတွေကဥတ္တမံကောင်းမြတ်လှစွာသောမင်္ဂလာမင်္ဂလာတရားပေ၏တဲ့ လူမိုက်ဆိုရင်ရှောင်းသေးလွဲလို့မမိဝဲနဲ့ကင်းအောင်နေပညာရှိကိုအရှိတွဲလို့မိဝဲစိကနီးယူစေသုံးပါးယတနာမိပါများနဲ့ဆရာသမားကိုပူဇော်လေဟင်ကောင်းလိုက်တယ်နော်အဲ့ဒီမင်္ဂလာသုံးပါးဟုတ်လားမင်္ဂလာသုံးပါးဒါစပြီးတော့မြတ်စွာဘုရားဟောလိုက်တယ်အဲ့ဒါဒီကနေ့ညအသေဝနာစဘာလာဏကိုပြောမှာပါအဲ့တော့အဲ့ဒီအသေဝနာစဘာလာဏကိုမပြောသေးခင်ပါမင်္ဂလာဆိုတာဘာလဲဆိုတာလေးကိုဘုန်းဘုန်းတို့ပြောရမယ်ပေါ့နော်မင်္ဂလာဆိုတာဘာတော့ စောစောကလူတွေကထင်မိထင်ရတွေပြောတာတော့ကောင်းတာလေးမြင်ရရင်ကောင်းတာလေးကြားရင်ကောင်းတာလေးစားတော့တွေ့ရထိရရင်မင်္ဂလာလို့ပြောကြတာပေါ့နော်။ဒီနေ့မှာမြတ်စွာဘုရားရဲ့အလိုတော်ကြဒီမင်္ဂလာဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကဘလို့ရှိလဲ။နော်။မင်္ဂလန္တိမဟန္တိဣမေဟိတတ္ထာနိမင်္ဂလာနိတဲ့။ဟောမင်္ဂလာရဲ့အဓိပ္ပာယ်သေချာမှတ်မယ်နော်။ဣမေဟိဤတရားတို့ဖြင့်တတ္ထာနိတတ္တဝါတို့သည် မင်္ဂလန္တိမဟန္တိ တိုးတက်ကြီးပွားချမ်းသာကြလေကုန်၏ဒါကြောင့်မို့လို့မင်္ဂလာနေ့မင်္ဂလာလို့ခေါ်တယ်ဒီတရားတွေနဲ့တတ္တဝါတွေဟာကြီးပွားဖို့ချမ်းသာဖို့နော်လုပ်ကြရတယ်ဒါကြောင့်ကြီးပွားခြင်းချမ်းသာခြင်းရဲ့အကြောင်းတရားမို့လို့ဒါတွေကိုမင်္ဂလာလို့ခေါ်တယ်တဲ့အဲ့ဒါကိုပို့ပြီးတော့ရှင်းအောင်ဒီမင်္ဂလာတုတ်ကိုဖွင့်ဆိုတဲ့အထက်ကရာတွေကစကားဆိုပြီးတော့ဒီတပြေကံစတော်ကြီးထည့်ရေးထားတယ်ပေါ့နော်မင်္ဂလန်တိအဋ္ဌိကာရဏဟောတိကာရဏ တပ္ပတံပတိကာရဏံမင်္ဂလံတိမင်္ဂလာဆိုတာတဲ့အဋ္ဌိကာရဏံနော်ပြီးစီးခြင်းရဲ့အကြောင်းတရားတဲ့ကောင်းတာတွေပြီးစီးသွားအောင်နော်အောင်မြင်သွားအောင်ပြီးစီးတယ်ဆိုတဲ့စကားတဲ့အောင်မြင်သွားတယ်ဆိုတဲ့စကားပို့ပြီးတော့နားလည်လွှဲတယ်ဟုတ်လားမပြီးစီးပဲနဲ့အောင်မြင်တယ်လို့ပြောမလားနော်ကိုလိုချင်တာလေးရအောင်ရှာနိုင်တယ်ရသွားတယ်ဒါအောင်မြင်မှုရတယ်နော်စာမွေးဖြေလိုက်တယ်အောင်သွားတယ်စီပွားရေးရှာတယ်ရသွားတယ်ဟုတ်လား အောင်မြင်မှုပြီးစီးမှုအိဋ္ဌိကာရဏံပြီးစီးခြင်းရဲ့အကြောင်းနဲ့ဟောရိကာရဏံကြီးပွားခြင်းရဲ့အကြောင်းနဲ့ကောင်းတာတွေအများကြီးတိုးလာတာကိုကြီးပွားတယ်လို့ပြောတာဟုတ်လားကောင်းတာတွေကိုလိုအပ်ချက်ပြည့်စုံသွားတာကိုပြီးစီးတယ်လို့ပြောတာအဲ့ဒီဟာတွေခဏခဏပြီးစီးပြီးတော့ခဏခဏအများကြီးဖြစ်ဖြစ်လာတာကိုဟောရိကြီးပွားတယ်လို့ပြောတာနောက်ဆုံးဗာနဲ့ချုပ်တာတော့တပ္ပတံပတိကာရဏံအလုံးစုံသောပြည့်စုံခြင်းရဲ့ အကြောင်းတရားတဲ့ကောင်းတာတွေအကုန်လုံးပြည့်စုံခြင်းရဲ့အကြောင်းတရားအဲ့ဒါကိုမင်္ဂလာလို့ခေါ်တာတဲ့အဲ့လိုဆိုရင်မင်္ဂလာဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုနားလည်ပြီနော်ပြည်စည်းခြင်းကြီးပွားခြင်းအလုံးစုံပြည့်စုံခြင်းရဲ့အကြောင်းတရားတဲ့ဂိုင်ဘလောက်ကြီးကျယ်တော့နော်လူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာတိချမ်းသာဒုက္ခမျိုးစုံပြီးစည်းသွားမယ်ကြီးပွားသွားမယ်အလုံးစုံပြည့်စုံသွားမယ်ဒါကိုဘာလို့ခေါ်တော့မင်္ဂလာတရားလို့ခေါ်တာတဲ့ဟုတ်လား အဲ့လိုဆိုလို့ရှိရင်အဲ့ဒီလိုမျိုးကြီးပွားစေတတ်တဲ့နော်ပြီးစည်းစေတတ်တဲ့ကြီးပွားစေတတ်တဲ့အလုံးစုံကိုပြည့်စုံသွားစေတတ်တဲ့မင်္ဂလာတရားဘယ်နှပါးရှိတော့30နဲ့8ပါးဟုတ်လားအဲ့ဒါဒီကနေ့ညပါပြောမှာတော့အသေဝနာစပါဠနံဟုတ်လားအသေဝနာစပါဠနံလူမိုက်တွေကိုအပေါင်းအဘူးဆိုတဲ့မင်္ဂလာဟုတ်လားကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်လူမိုက်ကိုမပေါင်းနဲ့ပေါ့နော်အဲ့တော့ဒီနေရာမှာတစ်ချက်စဉ်းစားရရှိတာကလူမိုက်ကိုမပေါင်းရဘူးလို့ ပြောပြီးတဲ့နောင်နာကတ်နေတဲ့မင်္ဂလာပါတော့ပန္တိတာနိသသေဝနာပညာရှိကိုပေါင်းရမယ်လို့ဟောပထမမင်္ဂလာကကန့်ကွက်တာရှောင်ကျင်ခိုင်းတာဒုတိယမင်္ဂလာက တိုက်တွန်းတာလှုပ်ခိုင်းတာမြင်အောင်ကြည့်နော်ပထမမင်္ဂလာဘာလှုပ်ခိုင်းတာရှောင်ခိုင်းတာရှောင်မမင်္ဂလာဖြစ်မှာဒုတိယမင်္ဂလာလှုပ်ခိုင်းတာလှုပ်မကိုမင်္ဂလာဖြစ်မှာအဲ့တော့ဘုန်းဘုန်းတို့မြင်အောင်ကြည့်ကြည့်လိုက်နော်ဒီရှောင်ကျင်မှုနဲ့နော်ဆောင်ရွက်မှုဘယ်ဟာရေးကြီးလဲဆိုရင် ရှောင်ကျင်မှုကပို့ပြီးတော့ရေးကြည့်တယ်ပို့ပြီးတော့ရှင်းအောင်ဘုံဘုံပြောမယ်နော်လောကမှာမလုံတဲ့တာရှိတယ်လုံတဲ့တာရှိတယ်မလုံတဲ့တာကို မလုံဖို့ကလုံတဲ့တာကို လုံဖို့တဲ့ပို့ပြီးတော့အရေးကြီးတယ်ပို့ပြီးတော့ရှင်းအောင်ပြောမယ်မကောင်းတာကိုရှောင်ဖို့ကကောင်းတာကိုဆောင်ရွက်ဖို့ထက်ပို့ပြီးတော့အရေးကြီးတယ်ဒါကြောင့်မြတ်စွာဘုရားရဲ့အဆုံးအမနှစ်ချုပ်ကိုလေ့လာကြည့်တဲ့အခါမှာဘလို့တွေ့တော့တပ္ပပပတ္တအကာရဏမကောင်းတာမှန်သမျှမလုပ်ရဘူး ကုသလတုပတံပရာကောင်းတာမှန်သမျှလောက်ရမယ်သစိတ်တပရိယောတပဏကိုစိတ်ကိုဖြူအောင်ထားအခုလည်းပဲသဘောတဘာဝလေးကအဲ့လိုလေးကပ်ပြီးတော့သွားနေတာဟုတ်လားလူမိုက်ကို မပေါင်းရဘူးပညာရှိကိုပေါင်းရမယ်နော်တကယ်ကိုဂုံရှိတဲ့အည်သွေးရှိတဲ့မြင့်မြတ်တဲ့အရာတွေကိုစိတ်ထဲကတန်ဖိုးထားပြီးတော့မျက်နှိုးပြီးတော့ပူဇော်မှုပြုရမယ်ဆိုလိုတာကမျက်နှိုးသင်းတဲ့အရာကိုမျက်နှိုးတည့်ရမယ်တန်ဖိုးရှိတဲ့အရာကိုတန်ဖိုးထားတည့်ရမယ် တန်ဖိုးရှိတာကိုတန်ဖိုးရှိမှန်းတိမှလည်းပဲတန်ဖိုးကထားမှာပေါ့နော်ပူဇာစပူဇာနေရတဲ့ကြတော့အဲ့ဒါကအကျေပြောမယ်ပေါ့ဟုတ်လားဒီမင်္ဂလာသုံးပါးကသုံးညနဲ့တောင်မှမနေပြောရမယ့်အနေထားမှာရှိတယ်ဟုတ်လားအဲ့တော့ပထမစဉ်းစားသိကျင်တာကရှောင်ရံနဲ့ဆောင်ရံကိုမြတ်စွာဘုရားဘာကိုအရင်ပြောလိုက်တော့ရှောင်ရံကိုအရင်ပြောတာနော်ဟုတ်လားဘာလို့ဆိုမရှောင်နိုင်ရင် तू ကဆင်းရဲမှာဆောင်ရံကမဆောင်နိုင်ရင် तू ကမချမ်းသာတာပဲရှိမယ်သဘောပေါက်လားဟုတ်လား ရှောင်ရံကမရှောင်နိုင်ဘူးဆိုရင်ဘာဖြစ်မှာတော့ဆင်းရဲမှာလေသူကအဲ့တော့ဆင်းရဲမှာနဲ့မချမ်းသာမှာနဲ့ဘယ်ဟာကပို့ပြီးတော့အရေးကြီးတုံးဆိုဆင်းရဲမှာအရေးကြီးတာပေါ့ဆင်းရဲမှာကြီးကပို့ပြီးတော့ကြောက်เสียရှိတာပေါ့ဟုတ်တယ်မို့လားအင်းဒါကြောင့်မို့လို့အတိဝနာစာပါဠိနာရှေ့တန်းတင်ထားတာပေါ့နော်အဲ့ဒါလို့ဆိုရင်လူမိုက်ကိုမပေါင်းရဘူးလူမိုက်ကိုမပေါင်းရဘူးဆိုတဲ့ဒီမင်္ဂလာတရားကိုဘုံဘုံတို့အစီအစဉ်လေးချပြီးတော့ပြောမယ်နော်ကျန်တဲ့အချိန်လေးမှာအချိန်က နိုင်ဝက်တောင်ရှိသွားပြီအတိဝဏ္ဏစဘာလာနံအခုမှစတာရှိသေးဟုတ်လားအဲအဲ့တော့အတိဝဏ္ဏစဘာလာနံကိုလူမိုက်ကိုမပေါင်းရဘူးဆိုတာကိုဘုံဘုံတို့နှစ်ပိုင်းခွဲပြီးတော့ပြောမယ်ပေါ့နော်ပထမတစ်ပိုင်းကဘာပြောဆိုလူမိုက်ဆိုတာဘာလဲလူမိုက်ရဲ့အဓိပ္ပာယ်ဟုတ်လားနောက်တစ်ပိုင်းကလူမိုက်ကိုဘာဘူးလို့မပေါင်းနဲ့လို့မြတ်စွာဘုရားရှောင်ခိုင်းတာလေအဲ့ဒါလိုလေးဘုံဘုံတို့အကျိုးသိအကြောင်းသိလေးပြောရင်ပို့ပြီးတော့ရှင်းမယ်ပို့ပြီးတော့လည်းမှတ်မိလွယ်မယ်ပေါ့နော် နံပါတ်1လူမိုက်ဆိုတာဘာလဲလူမိုက်ရဲ့အတိတ်ပဲလူမိုက်ဆိုတာဘလို့လူကိုပြောတာတော့နံပါတ်2လူမိုက်ကိုဘာကြောင့်ရှောင်ခိုင်းတာတော့ဒါပါပဲဟုတ်လားအဲ့လိုဆိုရင် လူမိုက်ဆိုတာဘာလဲတဲ့လူမိုက်ရဲ့အတိတ်ပဲလူမိုက်ဆိုတာလည်းဂျိုးပေါက်နေတာမဟုတ်ဘူးလေဒါပေမဲ့လူမိုက်လို့တည်ကြောင်းအမှတ်လက္ခဏာရှိတယ်လက္ခဏာဆိုတဲ့စကားလုံးလေးကြားဖို့မယ်နမိတ်ဆိုတဲ့စကားလုံးလေးကြားဖို့မယ်လက္ခဏာဆိုတာဒါလို့တည်ကြောင်းအမှတ်အသား နမိတ်ဆိုတာလည်းအဲ့ဒါနဲ့သိပြီးတော့အတိပဲမထူပါဘူးသူကအမှတ်အသားတစ်ခုဒါလို့သိချောင်းဆိုကြပါစို့အဲအမေလာတယ်ဆိုလို့ရှိရင်အမေရဲ့ပုံကိုမြင်လိုက်တာနဲ့ဘုံဘုံတော့သိတယ်လေဟုတ်လားသေးသေးကုန်းကုန်းဖြူဖြူဒါသူ့ရဲ့အမေလို့သိနိုင်ကြောင်းအမှတ်အသားတစ်ခုပေါ့ဟုတ်လားဥရကလာတယ်ဆိုဥရကပုံကိုဘုံဘုံတော့မှတ်ထားပြီးသားမြင်လိုက်တာနဲ့ဒါဥရကလို့သိတယ်ဥရကလို့သိကြောင်းအမှတ်အသားပေါ့ဟုတ်လားအခုလည်းမြတ်စွာဘုရားအဲ့လိုဟောတယ်နော်ဘာလပန္ဒိတာတုတ်ဆိုပြီးတော့ ဘုန်းတော်ဥပရိပဏာတပါဠိတော်မှာအလွန်ထင်ရှားတဲ့ငရေခန်းတွေအကြောင်းကိုပြောထားတဲ့သုတ်တန်ကြီးတစ်ခုရှိတယ်။အဲ့ဒီမှာဘယ်ကနေစပြောလဲဆိုလူမိုက်ကနေစပြောတာ။တော့ဒီနိမာနိဘိခွေဘာလတ္တဘာလလက္ခဏာနိဘာလနိမိတ်တာနိဘာလာပဒါနာနိဘုန်းမဒီစကလုံးလေးတွေကိုကြိုက်တယ်။အတိပ္ပယ်ဘာပြောလဲဆိုယဟန်တို့တဲ့လူမိုက်ရဲ့လက္ခဏာလူမိုက်ရဲ့အမှတ်အသားလူမိုက်ရဲ့လုပ်ငန်းစဉ်ဟာ၃မျိုးရှိတယ်တဲ့။လူမိုက်အကြောင်းပြောတာပေါ့နော်။လူမိုက်ရဲ့လက္ခဏာဟုတ်လား လူမိုက်ရဲ့အမှတ်အသားနော် လူမိုက်ရဲ့လုပ်ငန်းစဉ်လူမိုက်ကဘာတွေလုပ်တုံးပေါ့ဒါကိုကြည့်ပြီးတော့လူမိုက်လို့ဘယ်လိုလုပ်သိနိုင်မလို့လူမိုက်ကိုဒါလူမိုက်လို့သိနိုင်ကြောင်းလက္ခဏာအမှတ်အသားပေါ့နော်အဲဒါလူမိုက်ကိုအဲ့လိုအဓိပ္ပာယ်ဖွင့်အဲ့တော့လူမိုက်လို့သိနိုင်တဲ့လက္ခဏာလူမိုက်ရဲ့အမှတ်အသားလူမိုက်ရဲ့လုပ်ငန်းစဉ်ဟာဘယ်လောက်ရှိအောင်ဆိုတော့၃မျိုးရှိတယ်တဲ့ဒီနေ့မှာနေ့အဲ့ဒီ၃မျိုးကိုကြည့်ပြီးတော့လူမိုက်လို့သိနိုင်တယ်အဲ့ဒီ၃မျိုးကလူမိုက်လက္ခဏာလူမိုက်အမှတ်အသားလူမိုက်ရဲ့လုပ်ငန်းစဉ်ပဲတဲ့ဒါ၃မျိုးတော့၃မျိုးက နော်ဒုစိန်တိတစိန်တိစာဟောတိဒုဗ္ဗတိတပါတိဒုက္ကရကမ္မကာတိလူမိုက်ဟာတွေးပြီဆိုရင် မကောင်းတာတွေပဲတွေးရတဲ့ကိုယ်ထိခိုက်စေမဲ့သူများကိုထိခိုက်စေမဲ့ဆင်းရဲစေမဲ့မကောင်းတာတွေပဲတွေးရတဲ့ဒုစိန်တိတစိန်တိနောက်ဒုဗ္ဗတိတပါတိပြောပြီဟေးဆိုရင်လည်းမကောင်းတာပဲပြောတယ်အကျိုးမရှိတာပဲပြောတယ်ဆင်းရဲကြောင်းပဲပြောတယ်အကျိုးမဲ့တာတွေပဲသူ့နှုတ်ကထွက်တယ်ဟုတ်လားလုတ်ပြီးဟေ့ဆိုရင်ဟောတဲ့ဟောဒုက္ကဋကမ္မကာရီ ကိုယ်ကိုထိခိုက်စေမယ်သူများကိုထိခိုက်စေမယ်ဆင်းရဲစေမယ်မကောင်းတဲ့အလုပ်ကိုပဲလုပ်တယ်တဲ့။သုံးချက်နော်။တွေးပြီဆိုရင်မကောင်းတာပဲတွေးတယ်ပြောပြီဆိုရင်မကောင်းတာပဲပြောတယ်လုပ်ပြီဆိုရင်မကောင်းတာပဲလုပ်တယ်တဲ့အဲ့ဒါလူမိုက်ရဲ့လက္ခဏာလူမိုက်ရဲ့အမှတ်အသားဒါလူမိုက်ရဲ့လုပ်ငန်းစဉ်ပဲတဲ့။အဲ့ဒါကိုကြည့်ပြီးတော့ဘုန်းဘုန်းတို့ဟာဒီလိုဟာလူမိုက်လို့သိနိုင်နေတဲ့။ဒါကမြတ်စွာဘုရားကိုတော်တိုင်လူမိုက်ရဲ့သဘောတဘာဝလေးကိုပြောတာ။ နောက်ဒီကျမ်းစာတွေထဲမှာမြတ်စွာဘုရားရဲ့အလိုတော်ကြလူမိုက်ရဲ့အတိပယ်လေးတွေကိုဖွင့်ထားတာလည်းရှိတယ်။အဲ့ဒါလေးတွေကလည်းပဲအလွန်ပြောစရာကောင်းတယ်။ဘာပြောတော့ဒွေအထေလူနန္တီတိဘာလာဒွေအထေအထဆိုတာအကျိုးစီးပွားဒွေဆိုတာနှစ်မျိုးနော်လူနန္တီဆိုတာဖြတ်တောက်ပြလိုက်တာဖြတ်စည်းပြလိုက်တာအကျိုးစီးပွားနှစ်မျိုးကိုဖြတ်စည်းတယ်လို့ဖြတ်တောက်တယ်လို့လူမိုက်လို့ခေါ်တာတဲ့ဘာလဆိုတဲ့စကားလုံးလေးကိုသူတို့ဒါတရားနည်းအရကြံထားတာပေါ့နော်။ ဘာလဆိုတဲ့စကလုံးလေးကိုဒွေအထေလူနန္တီတီဘာလနော်အကျိုးစီးပွားနှစ်မျိုးကိုဖြတ်တောက်ဖြတ်စီးတယ်လို့လူမိုက်တယ်အဲ့တော့အကျိုးစီးပွားနှစ်မျိုးကဘာတုံးဆိုတော့ပြစ္ဆုတ်ပံအကျိုးစီးပွားနဲ့တန်တရားအကျိုးစီးပွားကုန်ပြီလေဟုတ်လားအခုလည်းပဲမချမ်းသာအောင် မကြည်ပွားအောင်ဟုတ်လားနောင်လည်းပဲမချမ်းသာအောင်မကြည်ပွားအောင်ချမ်းသာခြင်းကြည်ပွားခြင်းရဲ့အကြောင်းတရားတွေကိုလူမိုက်ကဘာလို့တက်တော့ဖြက်စီးတတ်တယ်ဖြက်တောက်တတ်တယ်တဲ့ကိုကိုကိုနော် ဟုတ်လားကိုကိုကိုအခုလည်းပဲဆင်းရအောင်လုပ်တာနောင်လည်းဆင်းရအောင်လုပ်တာဒါလုံမိုက်ပဲနော်နောက်ထပ်သူပါပြောတော့ဒွေအနတ္ထေလန္တီတိပါလာဟောအကျိုးမဲ့နှမျိုးကိုနော်ယူဆောင်တဲ့လို့လည်းပဲလူမိုက်လို့ခေါ်တယ်တဲ့အကျိုးမဲ့နှမျိုးကဘာတော့ဆိုအခုလည်းပဲအကျိုးမဲ့တယ်နောင်လည်းပဲအကျိုးမဲ့ပြစ္ဆုတ်ပန်တန်တရားနှစ်ဖြာအကျိုးမဲ့ပေါ့နော်အကျိုးရှိတာလည်းပါလေအခုလည်းပဲအကျိုးရှိတယ်နောင်လည်းပဲအကျိုးရှိတယ်အဲ့တော့အနှစ်ချုပ်ပြောရရင် အကျိုးရှိတာကိုဖြတ်တောက်ပြီးတော့အကျိုးမဲ့တာကိုယူဆောင်လာတတ်တဲ့လူကို လူမိုက်လို့ခေါ်တာတဲ့အဲ့တော့ကိုယ့်ရဲ့ကာယကံဝစီကံမနောကကိုပြန်စစ်ဆေးပေါ့နော်နော်ငါတွေးတာတွေငါပြောတာတွေငါလုပ်တာတွေကနော်အကျိုးရှိတာတွေကိုဖြတ်တောက်မိနေသလားအကျိုးမဲ့တာတွေကိုသဲဆောင်လာနေသလားအဲ့ဒါဆိုရင်တော့ကိုကဘယ်ထဲဝင်သွားမှာတော့လူမိုက်စင်းထဲဝင်မှာနော်စဉ်းစားတရားတစ်ခုရှိတယ်လူမိုက်လူမိုက်လို့ပြောလိုက်ရင်လူတိုင်းကငါတော့မပါဘူးလို့ထင်တာ လူမိုက်ဆိုတာအရန်ကိုချိုးသွမ်းပြီးတော့နော်တောင်းကျမ်းနေတဲ့နော်အချုပ်တို့ထောင်းတို့ဒီကိုပို့ရမယ်လူမျိုးလောက်ကိုပဲလူမိုက်လို့ထင်နေကြတာလူမိုက်လို့ပြောရင်ကိုတော့မပါဘူးပဲအဲ့လိုထင်ကြတာမဟုတ်လားအခုဒီအမြင်နဲ့မြတ်စွာဘုရားရဲ့ဒေသနာနဲ့ညှိလိုက်မယ်ဆိုရင်ဘုံဘုံတို့တွေရောလူမိုက်ရဲ့နယ်ပယ်အဝန်းဝိုင်းကလွတ်သလားဘယ်လွတ်မလို့ဟုတ်လားတခါတလေဒုစိန်တိတာစိန်တိမကောင်းတာလေးတွေကြံတာမရှိဘူးလားရှိတာပေါ့မကောင်းတာပြောတာမရှိဘူးလားဒုဗ္ဗတိတာဘာတိ ဒုက္ကဒကမ္မကာရီမဟုတ်တာလေးတွေလုံးမိတာလေးလည်းရှိသေးတာပဲအဲ့တော့အဲ့ဒီအခိုက်အတန့်မှာဘုံဘုံတို့တွေကဘာဖြစ်နေတော့လူမိုက်ဖြစ်နေအကျိုးမဲ့တွေကိုတဲဆောင်းလာတယ်အကျိုးရှိတွေကိုဖျက်တောက်တယ်အဲ့တော့ဘုံဘုံတို့ဘဝကဘာလဲဆိုတော့မိုက်တစ်ခါလင်းတက်လဲနေသွားနေတယ်နော်အဲလူနဲ့အမိုက်ဓာတ်ကို ခွဲပြီးတော့မြင်ဖို့လိုရနော်လူကအလကားမိုက်သွားတာမဟုတ်အမိုက်ဓာတ်နဲ့ပေါင်းလိုက်လို့လူကမိုက်သွားတာမဟုတ်တဲ့အကြံမဟုတ်တဲ့အပြုံမဟုတ်တဲ့ နော်အလုတ်တွေနဲ့ရောသွားတဲ့အချိန်မှာအဲ့ဒီလူဟာဘာဖြစ်သွားတာလဲလူမိုက်ဖြစ်သွားတာနော်ဟုတ်တဲ့အကြံဟုတ်တဲ့အပြောနော်ဟုတ်တဲ့အလုတ်နဲ့ပေါင်းမိသွားပြီဆိုရင်အဲ့ဒီလူဟာဖြစ်သွားမှာပညာရှိဖြစ်သွားမှာပေါ့ဟုတ်လားအတော်ပုထုဇဉ်တဘာဝနော်အမြဲတမ်းကြီးလဲမိုက်မနေတယ်လို့အမြဲတမ်းကြီးလဲပဲကောင်းနေမှာမဟုတ်ဘူးနော်အတော်စဉ်းစားရရှိတာကကောင်းတဲ့အချိန်တွေများဖို့မကောင်းတဲ့အချိန်တွေနည်းဖို့ကြိုးစားဖို့မလိုဘူးလားအင်းဒါလူမိုက်ရဲ့သဘောဒါဘုံဘုံပြန်ပြီးတော့ထပ်ပြီးတော့မပြောတော့ဘူးနော် ဦးစားပေးပြောချင်တာကဘာကြောင့်လူမိုက်ကိုရှောင်ကျင်ဖို့မြတ်စွာဘုရားကဆုံးမတာတော့လူမိုက်ကိုရှောင်ရင်ဘလို့အကျိုးကျေးဇူးတွေရမှာတော့လူမိုက်ကိုဘာကြောင့်ရှောင်ခိုင်းတာတော့အဲ့ဒါကိုဦးစားပေးပြီးတော့ပြောချင်တာဒါပေမဲ့လူမိုက်ရဲ့သဘောလေးကိုလည်းပဲအခြေခံကြကြနားလည်သင့်လို့ဒါကိုပြောပြတာနော်လူမိုက်ဆိုတာမကောင်းတာတွေးတယ်မကောင်းတာပြောတယ်မကောင်းတာလုပ်တယ်နော်အကျိုးရှိတာတွေနှစ်မျိုးကိုဖြတ်တော့ပြစ်တယ်အကျိုးမဲ့တာတွေနှစ်မျိုးကိုယူဆောင်လာတယ်နှစ်မျိုးဆိုတာအခုနဲ့နောက်သဘောပေါက်တယ်နော် အဲ့လိုဆိုလို့ရှိရင်ဒုတိယပိုင်းဆက်သွားမယ်နော်ဘာကြောင့်လူမိုက်ကိုရှောင်ခိုင်းတာတော့အလွယ်ဆုံးအဖြေပေးရရင်တော့လူမိုက်ဓာတ်တွေကူးမှာဆိုလို့အားတယ်တော့လူမိုက်ဓာတ်တွေကူးမှာဆိုလို့နော်ဓာတ်ဆိုတာကူးတဲ့သဘောရှိတယ်ဟုတ်လားဓာတ်ဆိုတာဗာလဲကူးတဲ့သဘောရှိတယ်ဓာတ်ဆိုတာကူးဆက်တဲ့အပြင်ကိုနောက်ထပ်ဓာတ်ဆိုတာတူရာရှုတဲ့သဘောလည်းရှိတယ်ဒါလေးတွေကိုဘုံဘုံတို့စဉ်းစားမိဖို့လိုတယ်ဟိုမြတ်စွာဘုရားဟောထားတဲ့ဒေသနာလေးတစ်ခုရှိတယ် ယဟန်တော်တွေကိုတခါမြတ်စွာဘုရားစစ်သားတို့ကြည်စံတဲ့တက်ဆိုတာတူရာစုကြတာကောင်းတဲ့လူတွေကကောင်းတဲ့လူချင်းချင်းစုတာဆိုးတဲ့လူကလည်းဆိုးတဲ့လူချင်းချင်းစုတာဒါအသူ့ရဲ့အတွင်းတက်ကလေးတွေကတူနေလို့ရောမိနေတာပေါင်းမိနေတာတာရိပုတ္တရာကိုကြည်တဲ့သူ့ရဲ့နောက်လိုက်ယဟန်တွေအကုန်လုံးဟာညံကြီးတဲ့ပုံကိုယ်တွေကြီးပဲတဲ့အရှင်မမောကလန်ကိုကြည်တဲ့သူ့နောက်လိုက်သူ့တပည့်တွေသူ့အချမ်းတွေအကုန်လုံးဟာတကိုးကြီးတဲ့ပုံကိုယ်တွေကြီးပဲတဲ့ကတ္တပကိုကြည်တဲ့ သူ့ရဲ့တပည့်သူ့ရဲ့အချမ်းရင်တွေအကုန်လုံးဟာအလိုနေကြတဲ့ပုံကိုယ်တွေကြီးပဲဒူတင်ဆောင်ကြတဲ့ပုံကိုယ်တွေကြီးပဲတဲ့ပြီးတော့ဘုစုပြောသေးတော့ရှင်ဒေဝဒဟုတ်လားဒေဝဒကိုကြီးတဲ့သူ့နောက်လိုက်တွေအကုန်လုံးဟာအလိုဆိုးရှိကြတဲ့လူတွေကြီးပဲတဲ့ကဲအလိုဆိုးတဲ့ဟုတ်လားကိုမရတဲ့နာ ကိုရတဲ့နယ်လို့ထင်းနေတာပေါ့နော်အဲ့တော့လူမိုက်ရဲ့သဘောကိုဘုံဘုံတို့ပြောပြီးတော့ဒါလူမိုက်ကိုဘာကြောင့်ရှောင်ခိုင်းတာလဲဆိုတာကိုဆက်ပြောနေတာနော် ။ဘာကြောင့်ရှောင်ခိုင်းတာတော့ဓာတ်ကူးမှာဆိုလို့ဓာတ်ဆိုတာတူရာတွေစုကြတာကူးဆက်တဲ့သဘောရှိတယ်။ဟုတ်လား။အဲ့ဒါမလို့မြတ်စွာဘုရားဒီလူမိုက်ကိုမပေါင်းသင်းဖို့အတွက်နော်ကိုယ့်ရဲ့ဓာတ်တွေညံ့တဲ့ဓာတ်တွေနဲ့မနီးဆက်ဖို့အတွက်ဟုတ်လားကိုယ့်ရဲ့ဓာတ်တွေယုံညံ့မသွားဖို့အတွက်နော်ညံ့တဲ့ဓာတ်တွေနဲ့မပေါင်းနဲ့ဆိုတဲ့အတိတ်ပဲပဲဒါလေးလေးနဲ့နဲ့ပြောကြည့်တာပေါ့အဲ့ဒါကိုမြတ်စွာဘုရားကနော်ဆုံးမတဲ့နေရာမှာနော်ရှေးအောင်ဟိုဇတ်တော်တွေကိုပြပြီးတော့ဆုံးမတာတွေရှိတယ် ဟောလူမပြောနဲ့ပေါ့တလိษံတွေတောင်ဓာတ်ကူးကြတာတွေရှိတယ်ဟုတ်လားလူကတော့ပို့ပြီးတော့အတုမြင်အတက်တင်လွယ်တဲ့သဘောတော့ပို့ရှိတာပေါ့လေအဲဟိုဘုန်းဘုန်းတို့ဇတ်တော်တစ်ခုရှိတယ်ဂိရိတ္ထဇတ်တဲ့အဲ့ဒီဂိရိတ္ထဇတ်မှာဟိုဘယင်မင်းမြတ်ရဲ့မင်္ဂလာမြင်းကခြေခွင်သွားတယ်ငကိုတော့အကောင်သားနော်ခြေခွင်သွားတယ်ဘာလို့ခွင်သွားမှလည်းမသိဘူးအဲ့ဒါနဲ့ဘုရားလုံးကအဲ့ဒီတုန်းကပညာရှိအမတ်ဖြစ်တယ် အဲ့တော့မကြီးကိုမေးတဲ့အခါကျတော့မကြီးကစုံသန်းတာပေါ့အဲ့ကျတော့မှသိရတယ်ငကိုတုံးကမြင်းတိန်တယောက်ကနော်အခြေအနေရပြောင်းသွားတဲ့အတွက်ကြောင့်မြင်းတိန်အစ်စ်ရောက်လာတာတိတ်မကြသေးဘူးအဲ့ဒီမြင်းတိန်ကိုကြည့်လိုက်တဲ့အခါကျတော့အဲ့ဒီမြင်းတိန်ကခြေတော့ကခွင်းနေတယ်အဲ့ဒါမင်္ဂလာမြင်းကိုခေါ်သွားတိုင်းအစာကျွေးတိုင်းနော်သူကရှိရနေဆွဲဆွဲသွားတော့မြင်းကသူ့ကိုသင်းနေတယ်ထင်းနေတာနဲ့တူပါရဲ့မြင်းကလည်းအဲ့ဒါကြာတော့ခြေခွင်းသွားရောအဲ့ဒါနဲ့ဘုရားအလောင်းကနော်ဖြောင်ဖြောင်ရောင်ရောင်တန်တန်မတ်မတ်သွားတဲ့ ပုံမှန်လူတယောက်ကိုမြင်းနှိမ်ပြန်ပြီးတော့ခန့်လိုက်တယ်အမကြောက်မင်္ဂလာမြင်းရဲ့ခြေဟာပြန်ပြီးတော့တဲ့သွားတယ်ဘလောက်စိတ်ဝင်စားတဲ့အကောင်းတော့ဟုတ်လားဒါမျိုးဆိုဘုရားဟောပြထားတဲ့ဇတ်တော်တစ်ပုဒ်ပေါ့နော်နောက်ဘုန်းဘုန်းတို့မဟီလာမုခဇတ်ဆိုတာလည်းရှိသေးတယ်အဲ့ဒီမှာတော့သူကဆင်ကြီးကရိုင်းသွားတာအလွန်လိမ္မာတဲ့မင်းရဲ့ဆင်ဟာမကြခင်ချိန်တွင်းမှာပဲသူကရိုင်းသွားတာဘလောက်ထိရိုင်းသွားတော့ဆိုရင်လာတဲ့လူကိုနှာမောင်းနဲ့ဆွဲကြည့်ပြီးတော့ကိုင်ပေါက်တစ်ခါလေချျောက်နဲ့နင်းတတ်ပြစ်တာဟာ နားမလည်နိုင်ကြဘူးနော်အလွန်ယဉ်ကျေးလိမ္မာတဲ့ရှင်ဘာလို့ဒီလိုဖြစ်တုံးဆိုအဲ့တော့လေဘုရားလုံးကပညာရှိအမတ်ဖြစ်တဲ့အခါဒီအမှုကိုသူစုံစမ်းမယ်ဆိုပြီးတော့နော်အဲ့ဒီစင်တင်ကုန်တာမှာညအချိန်မတော်သူစုံစမ်းတဲ့အခါမှာလူဆိုးတွေတခိုးတွေကအဲ့ဒီနာလာလာပြီးတော့တိုင်ပင်ညဒီနေ့ဘဲကိုသွားပြီးတော့တတ်မယ်နော်ဘုစုပစ္စည်းကိုသွားယူမယ်အလွန်ကြမ်းတမ်းတဲ့စကားတွေနဲ့တောက်ကြစားကြတိုင်ပင်ညတာအဲ့အဲ့ဒါကြောင့်အဲ့ဒီစင်ကြီးကရိုင်းသွားတာအဲ့ဒါနဲ့ဘုရားလုံးကအဲ့ဒီလူတွေအကုန်လုံး နောက်ပိုင်းမှာအဆောင်ချက်တွေထူထပ်စွာချပြီးတော့နော်အဲ့ဒီလူတွေမလာနိုင်အောင်လုပ်တဲ့အပြင်နောက်ထပ်သူဘာလုပ်လိုက်လဲဆိုတော့နော်စိတ်ကောင်းနှလုံးကောင်းရှိတဲ့နော်တကယ်သူတော်ကောင်းပုံကိုယ်တွေကိုနော်ပင့်ဖိတ်ပြီးတော့အဲ့ဒီနားမှာအမြဲတမ်းဆွေးနွေးခိုင်းဟုတ်လားအဲ့ဒီအတန်ကိုကြားပါများတော့လည်းပဲအဲ့ဒီစင်ကြီးကပြန်ပြီးတော့မဖြစ်တော့ဆိုရင်ကျေးသွားတယ်တဲ့ဟုတ်လားဒါတိဆန်တွေရဲ့သဘာဝကိုပြောပြတာနော် လူမိုက်ကိုပေါင်းလို့ရှိရင်လူမိုက်တက်ဖြစ်သွားတတ်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့နော်လူမပြောနဲ့ဘုံဘုံတို့တချို့ဒီစာလေးရနေတာရှိမယ်နော်ဂွေးတောင်မြစ်ရှက်စိုက်ရောဖဲ့၍တရက်ပင်မင်းတီးကြိုကင်းဤတဲ့နော်အလွန်ချိုမြိန်တဲ့တရက်ပင်တောင်မှာဂွေးတောင်ပင်နေနော်တမာပင်နေနဲ့ရောပြီးတော့စိုက်လိုက်တဲ့အခါမှာဘာဖြစ်သွားအောင်ဆိုခါသွားတယ်ဒါလည်းပဲဇက်တော်တွေကလာတဲ့ဇကားတစ်ခုပေါ့နော်တခါတော့ရှင်မင်းကြီးကသူက အလွန်ကောင်းတဲ့မျိုးတစ်မျိုးကိုသူကဟိမွန်တာကနေပြီးတော့ရတာတရတီးတစ်လုံးကမျောပါလာတာမြေချောင်းလျှောက်အဲ့ဒါကိုစကြအလွန်ကိုချိုးတဲ့အခါဒီတရက်ပင်ကိုစိုက်တာဒီတရက်စေ့ကိုစိုက်တဲ့အခါတော့အပင်ကြီးဖြစ်တယ်တီးတယ်တကယ်ကိုကောင်းတယ်အဲ့ဒါဒီမှာလူလောကမှာဒီလူအများနေအနေများတဲ့နေရာတွေမှာ မရှိဘူးပေါ့အဲ့ဒါသူကတရားကိုကြွားလဲကြွားကျင်တယ်ဒါပေမဲ့သူများဒီမျိုးပြန်သွားမှာကိုလည်းသူကကြောက်တယ်ဝင်တူတယ်ပေါ့နော်အဲ့ဒါနဲ့ဘယင်တွေကိုသူကပြည်တော်ချင်းချင်း လက်ဆောင်အနေနဲ့ဒီတရသီးကိုပေးတယ်အလွန်ကောင်းတယ်အံ့ဩတော့အတော့အာဒီလောက်ကောင်းတဲ့အသီးမရှိဘူးဆိုပြီးတော့ဒီအစိကိုစိုက်တယ်စိုက်ရင်ဘယ်တော့မှအပင်ကမပေါက်ဘာလို့မပေါက်တာတော့အဲ့ဒီတရစီလေးတဲ့ကိုအလွန်သေးတဲ့အစိတ်အက်ကလေးနဲ့တရစီကိုအပင်မပေါက်နိုင်အတွင်းထဲကိုလှမ်းဖြက်စီးတာသူကအစိတ်နဲ့ဖြက်စီးထားတာအပေါ်ကအသားကတော့အန္တရာယ်မရှိဘူးနော်အဲ့တော့လည်းဒါဒုတက်တဲ့သဘောလို့ပြောရမှာဟုတ်လားအဲ့ဘလို့မှစိုက်မရတဲ့အခါကျတော့နောက်ကြတော့ဘရင်တစ်ပါးဒီဘရင်ဒီလိုညစ်ပတ်တယ်ဆိုတော့သိတယ် သိတဲ့အခါကျတော့ဒီဟာကိုဖြည့်ဆည်းမယ်ဆိုပြီးတော့အလွန်ကျွမ်းကျင်လိမ္မာတဲ့ပညာတတ်တယောက်ကိုအဲ့ဒီရှင်ဘုရင်ရဲ့အတွင်းရေးတွေဒီဝင်ပြီးတော့ရောက်အောင်သူကထောက်လန်းရေးသဘောမျိုးပေါ့နော်လှုပ်တယ်။နောက်ကျတော့အဲ့ဒီပညာရှိကဒီဥယျင်ကိုနော်ကြီးမှုပြီးတော့ဟောလုပ်တဲ့ဥယျင်မှုကိုသူလဲပြလိုက်တယ်။လဲပြပြီးတော့မလုပ်လို့ဆိုတော့အဲ့ဒီတရပင်ကိုတော့ဘာမှမလုပ်ဘူး။ဒါပေမဲ့လို့အဲ့ဒီတရပင်နဲ့မလှမ်းမကမ်းလေးတွေမှာဂွေတော့ပင်စိုက်တယ်တမာပင်စိုက်တယ်ခါတဲ့အပင်တွေစိုက်တယ်။အဲ့တော့အပင်ကအပြင်ဘက်မှာတော့မြေကြီးပေါ်မှာတော့ တနေရာစီပေါ့ဒါပေမဲ့အမြင့်ချင်းကဘာဖြစ်နေလဲဆိုတော့ရှက်နေတယ်အဲ့ဒါကြာတဲ့အခါကျတော့အဲ့ဒီတရတိကမကောင်းတော့ပျက်စီးသွားတယ်အဲ့ဒါကိုနော်မကရေဝလင်္ကာမှာရေးတာပေါ့နော်ကွေးတော်မြေရှက်စိုက်ရောဖဲ့ရတရက်ပင်ပင်တီးကြိုကင်းရေနော် မကောင်းတာနဲ့ပေါင်းလို့ရှင်မကောင်းတယ်ဆိုတဲ့သဘောလေးတွေကိုပြောပြတာဟုတ်လားအဲ့တော့ဒီနေရာမှာဘုံဘုံတို့ဒီလူမိုက်ကို ပေါင်းလို့လူမိုက်ကိုပေါင်းလို့အကျိုးမဲ့တာတွေလူမိုက်ကိုမပေါင်းတဲ့တာတွေဒါနဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင် အလွန်ပြောစရာကောင်းတဲ့ဇတ်တော်တစ်ပုဒ်ရှိတယ်။အဲ့ဒီဇတ်တော်ကအလွန်လည်းပဲလူသိများတယ်ဒါပေမဲ့လူသိများတာကသူကဇလန်းသဘောအကြောင်းအရာလောက်ပဲအသိများတာတကယ်အဲ့ဒီဇလန်းထဲမှာပြောထားတဲ့အနှစ်သာရကိုကြတော့လူတွေရဲ့ခေါင်းထဲကိုတိတ်ပြီးတော့မရောက်ဘူးလို့ဆိုရင်လည်းပေါ့နော်အဲ့ဒီဇတ်တော်ကဘာတုံးဆိုတော့ဘုံဘုံတို့အဲတတိကုံမဇတ်ဆိုပြီးတော့ဘုံဘုံတို့ငယ်ငယ်တုန်းကနော်မူလာတန်းဘယ်တန်းလဲလဲတော့မမှတ်မိဘူးကြီးညီနောင်ဆိုပြီးတော့တင်ရတာရှိရလေ နော်ကြေးသားလေးကြက်တူရွေးလေးနှစ်ကောင်အကြောင်းကြားဘူးတယ်မို့လားမှတ်မိတယ်မို့လားဟုတ်လားအဲ့ဒါကြက်တူရွေးလေးတွေကလက်ပံတော်မှာလက်ပံပင်ကြက်တူရွေးဆိုတာလက်ပံပင်တွေမှာနေတယ်လေသူကလက်ပံသားပွားတဲ့ခါကျတော့အဲ့ဒါကိုသူကဖောက်နှုတ်သီးနဲ့ဖောက်ပြီးတော့အတိုက်ကလေးဆောက်ကြတာပေါ့နော်အဲ့ဒီလက်ပံတော်မှာကြက်တူရွေးအုပ်ကြီးအကြီးရှိတယ်အဲ့ဒါအောက်မှာလည်းပဲလေးအောက်မှာလည်းပဲတခိုးတွေစုပြီးတော့နေကြတဲ့နော် ကြမ်းထမ်းတဲ့ရွာတရွာရှိတယ်ဟိုးအထက်မှာလည်းပဲလေအထက်မှာလည်းပဲ နော်ရသေးတွေအများကြီးရှုပြီးတော့တရားကျင့်နေကြတဲ့နေရာလဲချမ်းချမ်းသာသာအေးအေးချမ်းချမ်းရှိတယ်အဲ့ဒါတော့လေဘွေတိုက်တယ်တဲ့တရက်မှာလေဘွေဆိုတော့သူဟိုရောက်ဒီရောက်ပေါ့နော်အဲ့ဒါတိုက်တော့အဲ့ဒီကြက်တူရေပေါက်စလေးတွေဟာတိုက်ထဲကနေလွင့်ကြပြီးတော့အဲ့ဒါတကောင်ကတခိုးတွေနေတဲ့နေရာရွာကိုတွားကြတယ်လေဘွေနဲ့ဘယ်ကြားကြအောင်ဆိုလက်နှစ်တွေကြားထဲတွားကြလို့သူ့ကိုတတိကုံမလို့နာမည်ပေးတယ်တခိုးတွေကအဲ့ဒါမွေးထားတာချစ်လို့ဟုတ်လား တကောင်တော့ဘယ်ရောက်တော့ဆိုရတိတွေရဲ့ကြောင်းတွေကပတ်မိနေကြတဲ့ကြာသွားပတ်မိနေကြတဲ့ကြာတော့သူ့ကိုပုပ္ပကလို့နာမည်ပေးလိုက်တယ်ဟုတ်လားအဲ့ဒီပုပ္ပကဘုရားလောင်းဟုတ်လားအစဉ်ပြေလားဟေ့ဖေဘုတ်ကအင်းအဲ့ကြတော့ဘုန်းတို့ကြီးလာတဲ့အခါကျတော့သူတို့ရဲ့ဒီနေထိုင်ရတဲ့ပတ်ဝန်းကျင် မတူတဲ့အခါကျတော့သူတို့ရဲ့အမြင်တွေကလုံးဝကိုကိုပြချနာသွားတယ်အဲ့တော့ဒီနေ့မှာအိုက်ပင်ဆာလာမင်းကြီးကနော်တော်ဝစားထွက်ရင်းနဲ့ သူနဲ့ယထာဒိန်းနဲ့နှစ်ယောက်ပဲတခါတည်းအဖော်လေးနဲ့ကွဲပြီးတော့ခရီးလွန်ပြီးတော့မျက်စိလေအဲ့ဒါဘယ်ရောက်သွားဆို6တခုတည်းရောက်သွားတဲ့ခါမှာအဲ့မှာရေချိုးပြီးတော့တပင်တပင်အောက်မှာအိတ်တယ်အဲ့ဒါတခိုးတွေရွာနာမှာအဲ့ဒါအဲ့ဒါတခိုးတွေကတိတယ်ဒါရှင်ဘရင်ဆိုတာတိတဲ့ခါကျတော့ဘရင်ဆိုတာမတုထီရဘူးအန္တရာယ်ရှိတယ်သူ့နောက်မှာအတိုင်းဝိုင်းကြီးရှိတာအိုးအဲ့ဒါနဲ့တခိုးတွေကရှောင်နေကြတာရှောင်နေတော့အဲ့ဒီရွာထဲမှာအဲ့ဒီကြက်တူရွေးလေးနဲ့အဆောင်နဲ့နှစ်ယောက်ပဲရှိနှစ်ကောင်ဟိုကြက်တူရွေးတစ်ကောင်နဲ့လူတစ်ယောက်ပဲရှိတယ် အဲ့တော့ဘင်းကြီးကအိတ်အိတ်ပျော်ပြီးတော့နိုးလာတဲ့အခါကျတော့အိတ်ချင်မုံဝါလေးဖြစ်နေမှာကျက်တူကြီးကစကားပြောတာအဲ့ဒါ तू အစကျက်တူကြီးမှတော့မသိဘူးဘာပြောတော့ဆိုတော့ဟေးပြင်ဆာလာမင်းကြီးအိတ်နေတယ်သွားပြီးတော့တတ်ပြီးတော့သူ့ရဲ့လက်ဝက်လက်စားတွေသွားယူချင်ပြီးရင်အလောင်းကိုတိရွက်တွေထဲထိုးထားလိုက်လို့ပြောဟာအဲ့ဒါ तू ကြောက်သွားတာပေါ့နော်အဲ့ဒါနဲ့ယထာရင်းကိုမြန်မြန်နှုတ်ပြီးတော့တို့ဒီနာအန်တယ်ရှိတယ်သွားကြစို့ဆိုပြီးတော့ယထာစီးပြီးတော့အတင်းပဲထွက်သွားရတယ်မြန်မြန်ပဲထွက်သွားရတယ်အဲ့အဲ့ကျက်တူကြီးအပေါ်နေလိုက်လာတယ်အပင်လျှောက် လိုက်လာပေါ့ကြည်စမ်းပြင်ဆလာမင်းထွက်သွားပြီနော်တခုတွေဘယ်သွားကြရတော့မင်းတို့ဘယ်သွားနေကြရတော့အမိလိုက်ပါလားနော်ဘာလို့ဒီအဲမင်းကြီးကိုအလှုပ်ပေးတာတော့ပေါ့အကုန်လုံးလိုက်ခိုင်းတာသူကအော်တော်တော်အံ့ဩသွားတော့နော်ဘင်းကြီးကအော်ကြက်တူရေးတွေကဒီလိုပြောတယ်ပေါ့အဲ့ဒါနဲ့သူသွားရင်းနဲ့ဘယ်ရောက်သွားအောင်ဆိုရသေးတွေနေတဲ့နေရာရောက်သွားရောက်သွားတဲ့အခါကျတော့အဲ့ဒီဘုရားလောင်းကြက်တူရေးတွေ့တယ်ရသေးတွေကလည်းအသီးရှာပါညာသွားနေတာမရှိဘူးမရှိတော့အဲ့ဒါဘုရားလောင်းက မင်းကြီးကြွပါပေါ့နော်ဒီမှာအေဂျင့်နဲ့ရည်လည်းရှိပါတယ်ချူမင်းနဲ့အသီးတွေလည်းရှိပါတယ်ကျွန်တော်မှလက်မပါတဲ့အတွက်ကြောင့်မင်းကြီးကိုယ်တိုင်ပဲယူဆောင်ပြီးတော့သုံးဆောင်တော်မူပါဟုတ်လားအဲ့လိုပြောပြီးတော့ဒီနေရာအလွန်အေဂျင့်ပါတယ်ဖိတ်မှန်ကပြူတော့အော်အံ့ဩနေတာပေါ့နော်သူကအဲ့ဒါနဲ့ဘယင်ကြီးကမနေနိုင်ဘူးစောသောတုန်းကလည်းကြက်တူရေတကောင်တွေ့ခဲ့တယ်သူ့ကိုတတ်ဖို့ပဲအတင်းတိုက်တွန်းပြီးတော့အမလီကြမ်းထမ်းလိုက်တာကြောက်ရမနေပြေးခဲ့ရတယ်ပေါ့ မင်းကြတော့လည်းပဲအလွန်ကိုနှူးညံ့တိမ်မွေ့ဘလို့ဖြစ်တုံးဆိုတော့အဲ့ဒါသူ့ရဲ့ညီအရင်မှာတဲ့နော်တမိတဲ့ကပေါက်တယ်ညီအရင်ဟုတ်လားအဲ့ဒီလက်ပံတော့လေးပွေးကြတဲ့အခါမှာ तू ကခိုးသားတွေတီရောက် ပြီးတော့ तू ကတော့နော်သူတော်ကောင်းတွေတီရောက်လို့နော်ပတ်ဝန်းကျင်မတူတဲ့အတွက်ကြောင့်နော်သူတို့ရဲ့ဘဝဖြတ်သန်းပုံမတူတဲ့အတွက်ကြောင့်နော်သူတို့ရဲ့အမြင်တွေနော်သူတို့ရဲ့ဘဝတွေကလည်းပဲဘာဖြစ်သွားလဲကွဲပြားသွားဟုတ်လားအဲ့ဒီမှာဘုရားလောင်းကို ဘုရားလောင်းကပြောတဲ့စကားလေးတွေကအလွန်မှတ်သားစရာကောင်းတယ်။ဘာပြောတုံးဆိုတော့မင်းကြီးတဲ့လူတွေဟာကိုဝန်းကျင်မှာ ရှိတဲ့အတိုင်းဖြစ်ကြတာပေါ့နော်။အထူးသဖြင့်ကိုဘလိုလူကိုပေါင်းတယ်လဲဆိုတာကိုပုံမှာအများကြီးအကျိုးသက်ရောက်မှုရှိတယ်ဆိုတော့ तू ကပြောတာ။ဘာဖြစ်လို့လဲဆိုတော့ကိုပေါင်းတဲ့လူရဲ့နော်အကြိုက်ကိုတစ်ချိန်မဟုတ်တစ်ချိန်တော့လိုက်ကြရတာပဲတဲ့။ဟောဒီစကားလေးကိုမြင်သိချင်းတယ်နော်။ ကိုနဲ့အတူတူနေတဲ့လူရဲ့အကြိုက်ကိုတခါမဟုတ်တခါတော့ဘာတော့လိုက်ကြရတာပဲတဲ့အဲ့လိုလိုက်ပါများတော့ကြာတော့အဲ့ဒါသူ့လိုဖြစ်သွားရောတဲ့နော်ကြာတော့ဘယ်လိုဖြစ်သွားသူ့လိုပဲဖြစ်သွားကိုပေါင်းတဲ့လူကကောင်းတယ်ဆိုလဲကိုလည်းကောင်းသွားရောကိုပေါင်းတဲ့လူကရှိုးတယ်ဆိုကိုလည်းရှိုးသွားရောတဲ့ဥပမာပြောရမယ်ဆိုလို့ရှိရင်တဲ့အစိတ်တွေလှူထားတဲ့မြအစိတ်လူမြမြကြီးတော့ထဲထည့်ထားတယ်ဟုတ်လားအဲ့ဒီမြကြီးတော့လည်းပဲအစိတ်တွေနဲ့ပေးချမ်းသွားတာပဲလိမ့်ချမ်းသွားတာပဲတဲ့ ထဲ့ပါများတဲ့အခါကျတော့ဟုတ်လားအဲ့လိုပဲမိုက်မဲတဲ့လူနဲ့ပေါင်းလို့ရှိရင်မိုက်ဓာတ်တွေဟာကူးဆက်တာပဲပေါ့နော်အဲ့ဒီမှာသူပြောတဲ့ကာထာတွေဒါဝိတတိနိပတ်မှာလာတဲ့ကာထာတွေအများကြီးပါပဲဒီဇတ်တော်လေးကကာထာလေးနှစ်ပုဒ်ကတော့ဘုံမလို့ငငယ်ရစဒါလေးကိုလည်းသဘောကျလို့ရဘူးတယ်ပေါ့နော်ပုတိမေဇံကုသက်ကေနာယောနရောဥပနေရှတိကုသပိပုတိန်ဝါယံတိအေဝံဘလူပသေဝနာမင်းကြီးတဲ့ပုတ်နေတဲ့ငါးကိုတမန်းမြက်နဲ့ထုတ်ကြတာရှိတယ်ဒီခါလေးငါးသွားဖမ်းရင်းနဲ့ ငါညီတော်နံတော့အဲ့မြက်တွေပါတယ်မြက်မြက်ကလည်းခက်ကြီးကြီးပေါ့နော်တမန်မြက်ဆိုတာလဝါလောက်ရှိမှတချို့အပြားတွေရှိတယ်လေမြက်ပြားကြီးအဲ့ဒါမြက်တွေနဲ့ထုတ်ပြီးတော့ယူလိုက်အဲ့ဒီတမန်မြက်လည်းပဲဘာဖြစ်သွားငါးဘုတ်စော်နံသွားတယ်တဲ့ဟုတ်လားငါးဘုတ်ကိုထုတ်မိတဲ့တမန်မြက်ဟာငါးဘုတ်စော်နံတယ်လို့ပြောတာနော်နောက်ဘာပြောတော့တကရင်စပလာတေနာယောနရောဥပနရှင်တိပတ္တာပိသူရပိဘဝံတိအေဝံတိဥပတေဝနာ အလွန်မွေးကြိုင်တဲ့တောင်စလပန်းအဲ့ဒါကိုပေါက်ဖက်နဲ့ထုတ်ကြတယ်အရွက်ကြီးကြီးနဲ့တချို့ထုတ်ကြတယ်ပေါ့နော်ဒေါ်ရယာခိုးလာပြီးတော့အဲ့ဒီပေါက်ဖက်အစရှိတဲ့အရွက်ကြီးကြီးတွေမှာလည်းပဲတောင်စလပန်းနဲ့ဘာဖြစ်သွားတော့မှုေးသွားတယ်အဲ့ဒီလိုပဲပညာရှိသူတော်ကောင်းပေါင်းလို့ရှင်အဲ့ဒီလိုကလည်းပညာရှိသူတော်ကောင်းထက်ကိုးတာပဲပေါ့နော်ငါးဘုတ်ကိုတမတ်မြက်နဲ့ထုတ်မယ်ဆိုရင်တော့ငါးဘုတ်ဆိုတမတ်မြက်ကိုဆွဲသွားတယ်လို့ပဲလူမိုက်ကိုပေါင်းတာလေဒီပုံစံတိုင်းပဲလို့သူကပြောတာဟုတ်လားဒါကြောင့်ဘဝမှာဘုံဘုံတို့တွေဟာ ကိုကဒီလူနဲ့နေတယ်ဆိုရင်သူ့အကြိုက်ကိုတစ်ချိန်မဟုတ်တစ်ချိန်လိုက်ရတယ်လိုက်ပါများတော့သူ့လိုပဲဖြစ်သွားတယ်ဒီစကားလေးကိုဘုံဘုံကစွဲသေးခြင်းတယ်ဟုတ်လားအော် तू ကမကောင်းဘူးငါကြည်ရှောင်ပါပေါ့ဆိုတော့လည်းပဲအမြဲတမ်းကြီးရှောင်နေတာမဟုတ်ဘူးတက်နေတာဟိုဖြစ်တင်တာကတော့မပေါင်းမဲနေတာအကောင်းဆုံးပဲပေါ့နော်အဲ तू ပေးသွားတဲ့ဥမာလေးတွေမကောင်းဘူးလားနော်ငါဘုတ်ထုတ်တဲ့တမန်မြတ်ဟာငါဘုတ်စောနဲ့နော်ပန်းပွင့်ထုတ်တဲ့ပေါက်ဖက်ဟာပန်းပွင့်စောမှွေးတယ်သူတို့ရဲ့ပင်ကိုကနန်းနဲ့မှွေးတယ်လို့မရှိပါဘူး ဟုတ်လားဒါကြောင့်မို့လို့ဟောနိတိမှာလာတဲ့စကားတခွန်းပေါ့နော်နော်လူမိုက်ကို ပေါင်းရတာဘာနဲ့တူလဲဆိုလို့ရှိရင်တဲ့မစွင်တွင်းနဲ့ကြာနေတဲ့မွေစိုးတကောင်ကိုဆယ်ရတယ်လို့ပဲတဲ့ကဲကောင်းလိုက်တဲ့ဥမာမွေကအစိတ်ရှိတဲ့မွေနော်တာမန်မွေမဟုတ်ဘူးဘယ်တဲ့ကြာနေတာကိုဆယ်ရတာတော့မစင်တွင်းနဲ့ကြာနေတာအခက်မသိအဲ့ဒီမွေကိုက်ရင်အသက်ဆုံးနိုင်တယ်တကယ်လို့မကိုက်ခဲ့ဘူးဆိုရင်တော့အ ਨੇ ဆုံးတော့မစင်လူးနိုင်တယ်ဟုတ်လား အဲ့လိုပဲလူမိုက်တွေပေါင်းမယ်ဆိုလို့ရှိရင်အခက်မသိရင်ကိုလူမိုက်ဖြစ်သွားနိုင်တယ်ဟုတ်လားတကယ်လို့လူမိုက်မဖြစ်အောင်ထိန်းနိုင်မယ်ဆိုရင်တော့အ ਨੇ ဆုံးတော့ကိုယ့်ရဲ့ဂုံသတင်းပျက်စီးနိုင်တယ်ပေါ့နော်နာမည်ဆိုထွက်သွားနိုင်တယ်ပေါ့ဩဒီလူပေါင်းတဲ့လူကမဟုတ်တာဒီလူလည်းပဲစိတ်မချရဘူးဆိုတာမျိုးဖြစ်သွားတယ်ပေါ့နော်ဒါကြောင့်မလို့လူမိုက်နဲ့ပေါင်းရတယ်ဆိုတာနော်မစင်တင်းတဲ့ရမွေဆိုးကိုဆဲရတယ်လို့မျိုးတဲ့ဒါကြောင့်လူမိုက်ဆိုတာဘာနဲ့တူလဲလို့မေးရင်မစင်တင်းတဲ့ရမွေဆိုးနဲ့တူတယ်လို့ပြောမယ်ဆိုရင်ပြောလို့မရဘူးလား ရတယ်နော်ဒါလူမိုက်နဲ့ပတ်သက်ပြီးတော့ဘာကြောင့်မပေါင်းသင့်တယ်လဲဆိုတာလေးကိုပြောပြတာဟုတ်လားဘာကြောင့်မပေါင်းသင့်တာလဲဓာကူးမှာဆိုလို့ပေါ့ဟုတ်လားအဲ့တော့ဘုန်းဘုန်းတို့နော်မိနစ်90ရှိသွားပြီဟုတ်လားအဲ့တော့ဏီကုန်းကချုပ်မှရတော့မယ်နော်ဏီကုန်းကချုပ်မှရတော့မယ်ဟုတ်လားအဲ့တော့ဏီကုန်းချုပ်ကလေးဘုန်းဘုန်းကဘာပြောဖို့စဉ်းစားထားတော့ဆိုတော့နော်ဒါကကလေးဘုံကနော်အစတည်းကပနစ်ချတည်းကစမူတယ်လိုက်ကလေးကစ ကိုယ်ပတ်ဝန်းကျင်ဟာအရေးကြီးတယ်လို့ဒါပြောနေတာဒီစကားလေးကလူမိုက်ကိုမပေါအောင်ပညာရှိကိုပေါအောင်ရမယ်ဆိုတာဒီကလေးတယောက်အတွက်သူထိဆက်နေတဲ့ပတ်ဝန်းကျင်ဟာအလွန်အရေးကြီးတယ်လို့ပြောနေတာအဲ့တော့ဒီကလေးတယောက်ကဘယ်သူနဲ့အမြဲတမ်းထိဆက်နေမလို့မိဘနဲ့ထိဆက်မှာအဲ့တော့မိဘကလူမိုက်မဖြစ်ဖို့လိုတယ်နော်သားသမီးမကောင်းမိဘကောင်းဆိုတာဘုံဘောတော့ရာနှုံးကြီးထောက်ခံတယ်ဟုတ်လားနော်စဉ်းစားကြည့်နော်အဲ့တော့ကိုယ့်ကိုပဲကြည်နေမှာလေသူတို့ကဟုတ်လားဒါကြောင့်မြတ်စွာဘုရား အစအစရင်ဒီဟာကိုအရင်စပြီးဟောတာနော်အဲ့လိုဆိုလို့ရှိရင်ဒီလူမိုက်ကိုမပေါင်းရဘူးဆိုတဲ့စကားနဲ့ပတ်သက်ပြီးတော့လူကြီးတွေစဉ်းစားစရာပေါ့နော်ဒါကတော့ဒီမင်္ဂလာတုတ်ထဲမှာအဓိကရည်ရွယ်ခြင်းတော့လည်းဟုတ်ချင်မှဟုတ်မယ်ပေါ့ဒီအိဗယ်လေးကဒါပေမဲ့တွေးစရာလေးကိုပြောချင်တာပေါ့ဏီကုန်းချုပ်အဲ့ဒါဘာလဲဆိုတော့လူမိုက်ကိုမပေါင်းရဘူးလူမိုက်နဲ့ပေါင်းရင်လူမိုက်ဖြစ်တတ်တယ်လူမိုက်ဖြစ်မှာဆိုလို့လူမိုက်နဲ့မပေါင်းနဲ့ပြောတော့နော်ဖုံဖုံတို့တွေ လူမိုက်နဲ့မပေါင်းမဲနဲ့လူမိုက်ဖြစ်သွားတာတွေလည်းရှိဘာဘူးလို့တော့မိုက်စေတတ်တဲ့တရားတွေနဲ့ပေါင်းရင်လည်းဘာဖြစ်သွားလူမိုက်ဖြစ်သွားတရားစတော့ပြောခဲ့တယ်လူမိုက်ကိုခွဲခြမ်းပြီးတော့မြင်ကြည့်လူနဲ့အမိုက်ဓာတ်နဲ့ပေါင်းလိုက်လို့လူမိုက်ဖြစ်သွားဟုတ်တယ်မလားလူနဲ့အလင်းဓာတ်နဲ့ပေါင်းရင်လူပညာရှိဖြစ်သွားမှာဟုတ်လားအဲ့တော့လူကတတ်တတ်အမိုက်ဓာတ်ကတတ်တတ်လို့မြင်ကြည့်လိုက်သဘောပေါက်လားဘုံပြောတာ အဲ့လိုဆိုရင်လူမိုက်နဲ့ပေါင်းလို့လူမိုက်ဖြစ်ဖို့ဆိုတာကအချိန်တစ်ခုစောင့်ရအောင်ပဲတောက်လျှောက်လူမိုက်မဖြစ်သေးဘူးအမိုက်တက်နဲ့ပေါင်းရင်တော့အချိန်တောင်စောင့်ရမလို့တောက်လျှောက်လူမိုက်တန်းဖြစ်သွားမှာဟုတ်တယ်မဟုတ်လားအဲ့တော့လူကိုမိုက်စီတတ်တဲ့ဓာတ်တဘာဝကဘယ်ဓာတ်တွေတော့အလိုဆန္ဒဓာတ်တွေမကျေနပ်မှုဓာတ်တွေနော်မိုက်မဲမှုဓာတ်တွေလောဘဒေါသမောဟဓာတ်တွေပေါ့နော်အဲ့ဒီဓာတ်တွေအားကြီးလာတော့မဟုတ်တာတွေတွေးတာပဲမဟုတ်တာတွေပြောတာပဲမဟုတ်တာတွေလှုပ်တာပဲလူမိုက်လက္ခဏာလူမိုက်အမှတ်အသား လူမိုက်ရဲ့လုပ်ငန်းစဉ်တွေအဲ့ဒီကြတော့အကောင့်ထဲပေါ်လာအဲ့တော့လူမိုက်ရဲ့အခြေခံရေတောက်မြစ်ကဘယ်မှာ ရှိနေလဲလို့မင်းလောဘဒေါသမောဟမှာရှိနေတယ်လို့မြင်နိုင်မလားမြင်နိုင်နော်အဲ့လို့ဆိုရင်ဘုံဘုံတို့တွေကလူမိုက်ကိုမပေါင်းနဲ့ဆိုတဲ့ဒေသနာကိုကြားတိုင်းလူမိုက်ကိုမပေါင်းဖို့လိုသလို မိုက်စီတတ်တဲ့ဓာတ်တွေနဲ့လည်းပဲမပေါင်းဖို့လိုတယ်လို့ဒါကိုဘုံဘုံတို့စဉ်းစားသိကျင်တာပေါ့ဟုတ်လားအဓိကကတော့လူမိုက်ကိုမပေါင်းဖို့လူမိုက်မဲတဲ့လူကိုမပေါင်းဖို့ဟာ အဓိကပါနားလည်ဖို့ပါဟုတ်လားဒါကတော့တွေးမိတာကိုစဉ်းစားစရာကောင်းတာလေးကို ပြောပြတာပါလူမိုက်ကိုဘာကြောင့်ဘုံဘုံတို့လူမိုက်လို့ခေါ်တာမိုက်တက်တက်တွေရှိနေလို့လူမိုက်လို့ခေါ်တာ哦အဲ့တော့ကို့မှာလည်းမိုက်တက်တက်တွေရှိနေဘာဖြစ်သွားမလို့လူမိုက်ဖြစ်သွားမှာလူမိုက်နဲ့တောင်ပေါင်းစရာမလိုလူမိုက်ဖြစ်သွားမှာဟုတ်လားဒါကြောင့်မို့လို့လူမိုက်လို့ပြောတိုင်းပြောတိုင်းအော်ငါလည်းပဲလူမိုက်ဖြစ်ကမလွတ်သေးပါလားမိုက်စီတတ်တဲ့ဓာတ်တွေရှိနေပါလား လူမိုက်ကိုမပေါင်းဖို့အရေးကြီးသလိုမိုက်စီတတ်တဲ့ဓာတ်တွေကိုလည်းပဲနှဲပါသွားအောင်အဲ့ဒီမိုက်စီတတ်တဲ့ဓာတ်တွေနဲ့လည်းပဲမပေါင်းဖို့လိုပါသေးလားလို့ဒါလေးကိုဘုံဘုံတို့နော်ဏိကုံးချုပ်အနေနဲ့အတိဝနာစပါလာနဲ့မင်္ဂလာတရားရဲ့ဏိကုံးချုပ်အနေနဲ့မှတ်သားသင့်တယ်လို့ဘုံဘုံကထင်ပါတယ်ဟုတ်လားဒါဘုံဘုံပြောမလို့စီစဉ်ထားတဲ့အရာလေးတွေပေါ့နော်ဒါလေးတွေကိုစီစဉ်နေကြဘုံဘုံတို့မှတ်တမ်းတင်ထားတယ်ဆိုလို့ရှိရင်ဒီချိန်မှာစာအုပ်လေးပါလေးထုတ်မယ်ဆိုလို့ရှိရင်တောင်းနော်ကိုတွေးမြင်တာလေးတွေ ကိုပြောတာလေးတွေစုစုစည်းစည်းရှိနေလည်းပဲလေ့လာခြင်းတဲ့လူတွေအတွက်အော်လေ့လာစရာရတာပေါ့နော်အတဖုံတို့နော်တနာရီထိုးတော့မယ်ဟုတ်လားအဲ့တော့ဒီမင်္ဂလာတရားကိုမိနစ်90လောက်စီ45မိနစ်လောက်စီနော်တညတညကိုအဲ့လိုပြောသွားဖို့ရည်ရွယ်ပါတယ်ဟုတ်လားအခုကတော့နေတန်းကိုပြောရတာဆိုတော့အတိဝနာစပါလနာနာရီဝက်လောက်ပဲကြာတာပါနော်သူ့ရှေ့ကမိနစ်20ကျော်လောက်ကဏ္ဍန်းအကြောင်းပြောနေရတာပေါ့နော်ဏ္ဍန်းလေးကလည်းပြောဦးမှာဟုတ်လား အဲ့လိုဆိုရင်မနေ့ပြန်ဆိုရင်အဲ့မနေ့ပြန်မရှိဘူးနော်အဲ့ဒါဘုံတို့စနေတနင်္ဂနွေဥပုပ်ပေါ့နော်အဲတရားပွဲလူရှင်တွေကိုလည်းပဲဒီနေရာကနေဘုံဘုံတို့မေတ္တာရခံခြင်းနဲ့ပေါ့တရားပွဲနော်လူရတန်းကြတဲ့လူတွေကနော်များနေတဲ့အခါကျတော့ဒီနှစ်ဦးပေါင်းပေါင်းပေးတာကိုနားလည်းပေးနိုင်ကြပေါ့ပေါ့အများစုကတော့အများစုဆိုရင်ဘုံဘုံအတွေ့အကြုံရတော့အကုန်လုံးကနော်စိတ်ထဲမှာဝမ်းမြောက်ဝမ်းသာကြည်ကြည်လင်လင်ဖြစ်ကြတဲ့ပုံကိုယ်တွေကြီးပါပဲဒါပေမဲ့ကိုကပြောဖို့ဝတရားရှိတော့ပြောရတာပေါ့နော်အဲ့တော့ဘုံဘုံတို့ဒီကနေ့ည အတေဝနာစပါဠနံဟုတ်လားမင်္ဂလာဆိုတာတိုးတက်ကြောင်းကြီးပွားကြောင်းအလုံးစုံပြည့်စုံကြောင်းတရားဟုတ်လားဒါလေးမေ့နေနော်မင်္ဂလာဆိုတာဗာလဲမင်္ဂလံတိအဋ္ဌိကာရဏဝဋ္ဌိကာရဏတပ္ပတံပတိကာရဏဟုတ်လားပြည်စုံခြင်းရဲ့အကြောင်းတရားနော်ပြည်စည်းခြင်းရဲ့အကြောင်းတရားကြီးပွားခြင်းရဲ့အကြောင်းတရားဒါဟုတ်ပါခေါ်တော့မင်္ဂလာတရားအခုဒါတပါးရှိသွားပြီပေါ့နော်အဲနောက်ညတွေနောက်ညတွေမှာဆက်ပြီးတော့ဒါဘုံဘုံတို့ဟောကြားနာကြမယ်ပေါ့နော် ဒါကြောင့်မင်္ဂလာရှိအောင်မင်္ဂလာတရားနဲ့ပြည့်စုံအောင်တော့နေနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ညကြိုးပမ်းအထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံပုညံမြတ်နိဗ္ဗာန်ကိုလင်းမြန်ထုတ်ချမျက်မှောက်ပြုပါရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း ကင်တရားဝဲလှူရှင်တွေလည်းပဲလိုင်းမော်ကနေတရားနာနေကြလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါနော်အဖွာတော်ဘေဘီအဲတခါကြီးဥကျော်ကျော်တို့တော်ဆန်းဆန်းလာတို့အဲ့တော့မိမိတို့ပြုထားတဲ့ကုသိုလ်ကောင်းမှုစုစုကို အာယုံပြုပြီးဤကုသိုလ်ကောင်းမှုအစုတို့ကြောင့်မဉ္ဇဉ်ဘုညမျက်နှာပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပါရစေလို့ဆုတောင်းရမယ်အလုံးသောတတ္တဝအနန္တကုသိုလ်ကောင်းမှုရဲ့အဖို့ပါကအညီအမျှရပြီးတော့ နော်ချမ်းသာကြပါစေလို့စေနာမေတ္တာရှေ့ထားပြီးတော့အမြတ်တမ်းများပေးဝေးကြမယ်အလုံးညီညာညာလိုက်ပြီးတော့ဆိုရရအောင်အရှင်ဖေယဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဉ္ဇဏ်ဖို့ဉ္ဇဏ်မျက်နိဗ္ဗာန်ကို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 ရှင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြအမြအမြ ရှုတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ရှုတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ် ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုယ်စိတ်နှဖျားကျမ်းမှချမ်းသာကြပါစေ